ဒီဘုန်းကြီးတို့ပရိကံကြောင်းပြောမယ်ပြီးတော့သရုဒ္ဓရကကမ္မထံကြောင်းပြောဖို့စီစဉ်ထားတယ်ပရိကံကြောင်းပြောလို့ကိုချင်းပရိကံ7ပါးဆိုတဲ့အလေးတင်ပြအောင်တင်ပါတော့အခုအခုနှုတ်ဆရာနေဟုတ်ကဲ့အဲပရိကံတရားတွေပါရှုမှတ်ပြီးဘုန်းကြီးတို့ဒီကြိုတင်ပြင်ဆင်ပြီးချုမိုင်ပို့ဆင်ပြေပါ ဝိတုဒ္ဓိမက်တို့ရှေရှေကမ္မထဆရာတော်ကြီးများကတော့သူတို့ကတော့ပရိကံနေပြုလုပ်ပြီးမှထိုင်စေခြင်းတော့ဗောလေအဲ့လိုပရိကံပြုလုပ်ထားတဲ့အခါကျတော့တရားတို့လိုခက်ခဲတွေကြုံလာတဲ့အခါကျဖြည့်ရှင်းရတာတွေ့တော့အဲကြောင့်ပရိကံလေးတွေလုပ်စေခြင်းပါပရိကံက10မျိုးပေါ့ပရိကံဆိုတာအဓိပ္ပာယ်တော့ကြိုတင်ပြုလုပ်တဲ့သဘောပါပဲဒီပရိကံ10မျိုးဟာ ခန္ဓာကိုယ်ရင်းတန်ရှင်းရတယ်တရားထုတ်တဲ့ပုဂ္ဂိုလ်များခန္ဓာကိုယ်လည်းတတ်တတ်ရရဖြစ်နေခန္ဓာကိုယ်ရင်းတန်ရှင်းရမယ်ဆိုတာဘာလဲဆိုခြေသေးတွေလက်သေးတွေရှင်းနေဖြာတာတို့ဆပင်တွေရှင်းနေနဲ့ညှာတာတို့ဘုန်းကြီးတွေကြောင့်ခေါင်းခေါင်းဆပင်တွေသိရှင်းနေလည်းပဲရိပ်ရတာပေါ့ဗျာမြို့သားတွေကြောင့်မုတ်စိတ်တွေကျင်စွယ်တွေရိပ်တာတို့နှုတ်တာတို့ဒါတွေလောက်အောင်ပြီးတော့ ဘာတွေလုပ်ဖို့လိုသေးလဲဆိုခန္ဓာကိုယ်ညစ်ပတ်နေရေးချိုးရတာတို့ဒါတွေလည်းလုပ်ရပါပြီးတော့တရားအထုတ်တဲ့အခါကျတချို့ကြအထိုင်တွေများပြီးတော့စဉ္ညာလျှောက်တာနဲ့နေလိမ့်လေစီကြဝမ်းကြုတ်တွေဖြစ်ပြီးပို့ပြီးမထိုင်နိုင်ဖြစ်တာဒါကြောင့်မို့တရားထုတ်တဲ့ပုဂ္ဂိုလ်ဝမ်းလည်းမှားတယ်ဝမ်းမောင်ရေတောက်ပြီးတာတို့တော့မို့တင့်တော်တဲ့ဆေးတောက်တာတို့ဒါလေးတွေတော့ပြီးအဲ့ဒီလိုလုံးမှသူကတရားထုတ်ရတာစင်ပြေတယ် အဲ့ဒီကိုမလုပ်ရင်တော့သူကတရားထုတ်တော့ခက်ခဲရှိတော့တရားထုတ်တဲ့ပုံကောင်များမှတ်ထားဖို့ကစီမံမှုဝါမမှုအိမ်မမှုအစာမမှုလိုပါတယ်နော်ဒါကြောင့်ခန္ဓာကိုယ်တွင်တန်ရှင်းရမယ်ဆိုတော့ခန္ဓာကိုယ်တတရရဖြစ်အောင်လုပ်မယ်ခန္ဓာကိုယ်ပြင်ပတန်ရှင်းလုပ်ရမယ်ဆိုတော့ဘီလို့ဝတ်ထားတဲ့ဝတ်စားတွေပေါ့အဖုံးကြီးတွေကြသင်္ကန်းတွေပေါ့ဘိညာဝတ်စားတွေတတရရရှိရမယ်စားတော့တဲ့နေရာအိတ်ခမ်း စဉ္ညာလျှောက်တဲ့နေရာတရားထိုင်တဲ့နေရာကြည်လိုက်တန်ရှင်းနေရမယ်။ဘာဖြစ်လို့လဲဆိုတရားထုတ်တယ်ဆိုတာစိတ်ကြည်လင်တန်ရှင်းအောင်လုပ်တာ။မြင်ရတဲ့ရာဟုတွေကစိတ်ကြည်လင်တန်ရှင်းနေမှအထောက်အရဆင်ပြေ။မြင်ရတဲ့ရာဟုတွေကကြည်လင်မှုတန်ရှင်းမှုမရှိဘူးဆိုစိတ်ကအင်းနဲ့တန်ရှင်းစိတ်ကလည်းမကြည်လင်ဘူးဗျာမကြည်လင်တော့ညံမဖြစ်ဘူးပေါ့။အဲဒါကြောင့်မို့ခန္ဓာကိုယ်အတွင်းပြင်တန်ရှင်းလုပ်ပါ။ နောက်နံပါတ်3ကြောင်းကြမြောင်ဖြတ်ထားမယ်အောက်မှာကြောင်းကြ10မျိုးပြောရရင်တော့ဗျာကြောင်းကြတွေကတော့ပေါင်းပြောရင်တော့ဒီတရားထုတ်နေတဲ့အခါမှာစီဝါကြီးလောက်ထားတို့လူမှုရေးလောက်ထားတို့ခရီးသွားမှုတို့ဒါတွေတတ်နေများရှောင်းတော့မေဆွေတငယ်ချင်းနဲ့မေဆွေတငယ်ချင်းပေါင်းမှုသင်မှုပြောမှုဆိုမှုပေါ့ဒါတွေတတ်နေများရှောင်းဒါတွေလိုက်လုံနေတော့ဗာတရားမှမရပါဘူး ။ဘာဖြစ်လို့လဲဒါတွေပြောသွားလိုက်လုံးနေရှိတဲ့သမားတွေလေးတွေပြုတ်ကြသွားမှာပဲ။ပြုတ်ကြပြီးပြန်လှုပ်လိုက်ရှေ့မတက်တော့ဘူးဗျာ။အဲဒီမှာတော့ယောဂဝင်တာတွေလည်းပါတာမန်ယောဂဝင်တာတွေတော့စေကူရတော့ပြင်းထန်တဲ့ယောဂဝင်တာဆိုတော့ကမသိခင်တော့ဒီတရားရအောင်လုပ်ပါမယ်ဒီလိုကြိုကြိုဆက်ဆက်အထုပ်ကိုယ်စနစ်ကြပြပေးမဆရာသမားရှိရင်တော့ဘုန်းကြီးတို့စာဖတ်တာတို့စာလေးလာတာတို့ကမလောက်တာကောင်းတယ် မပြပေးပြပေးမဲ့ပုံကုန်မရှိတော့ဖရတာပေါ့ကိုနီးမှလာမှသိအောင်အဲတော့ဒီကြောင်းကြတွေကိုတရားထုံ10ရက်10စကန်တွင်မှဒါတွေရပ်ထားပါဗျာကိစ္စကျင့်ငယ်မှအကုန်ရပ်ထားပြီးတော့သီလခံဆောက်တည်ရမယ်၅ပါးသီလ၈ပါးသီလကြိုက်တာခံဆောက်တည်လို့ရပါတယ်သီလကတော့ဒီတိုင်းလေးဆောက်တည်ုံနဲ့ကတော့ပြီးဆုံးမခက်တာပေါ့နော် ပြီးတော့သီလပြည့်စုံဘာလုပ်လို့ရလဲဆိုဘာဝနာကမ္မထန်တစ်ခု အထောက်ပြီးမှသီလကိုစောင့်တည်တာစောင့်တည်တဲ့သီလမျိုးဆိုရင်တော့သီလခံရတော့ဘာဝနာမပါတဲ့သီလမျိုးဆိုရင်တော့ခံရဖို့ခက်တော့ဘူးအဲ့တော့ဘာဝနာပါတဲ့သီလမျိုး ဖြစ်ဖို့တော့ဘုန်းကြီးတို့လိုတာပေါ့နော်ဒါကြောင့်မို့ကုလိုတရားအထုတ်တဲ့ပုံကမျိုးကြတော့ဘာဝနာပါတဲ့သီလဖြစ်တဲ့အတွက်ပို့ပြီးသီလလောင်းတော့ ီလနဲ့ပတ်သက်ဘုန်းကြီးတို့ဝိသုဒိမတ်မှာသီလ၄မျိုးခွဲပြထားတယ်။ဟာနာဘာဂိယသီယသီလဆိုအောက်တန်းကြတဲ့သီလခေါ်ရမှာ။သီလဆောက်တည်ပြီးတဲ့နောက်မှာသူကသီလရှိသူတဲ့ပေါင်းတာတင်တာမရှိသီလပြတ်နေတဲ့ပုံကုံနဲ့ပေါင်းတာ။သီလကြိုးပြတ်ခြင်းရဲ့အပြစ်ကိုလည်းမသိဘူးပေါ့ဗျာ။အပြောအာယုံမျိုးမျိုးတွေခံစားကြံစီစိတ်ကူးနေတယ် ဆိုရင်ပူပေါင်းမှများတွေးနေမယ်မျက်စိနားလျာကိုယ်စိတ်ဆိုတဲ့အင်းလေး6ပါးကိုထိမ့်သိမ့်မရှိဘူးပေါ့သီလကိုဂယုမဆိုင်ပဲနေခြင်းလို့ပြောရင်လို့ပြောတဲ့အတွက်အဲ့ဒီပုဂ္ဂိုလ်ရဲ့သီလဟာ ဟာနာဘာဝိယသီလလို့ခေါ်ပါတယ်။နောက်သီလတစ်မျိုးတော့ထီတိဘာဝိယသီယသီလကျိုးရသီလစောက်တည်တယ်။ရဟန်းတော်များသူထူတင်လည်းမဆောင်ဘူး သမထဘာဝနာတခုလည်းမပွားဘူးဝိပဿနာဘာဝနာနဲ့ရှုမှတ်မှုမရှိဘူးသီလမပြတ်ယုံလေးပဲနေတာသီလသူကဘာဝနာမပွားဘဲနဲ့သီလဇောင်းပေးနေတော့ကကြဘာဖြစ်လာတော့ငါတို့ပဲငါပဲသီလရှိတယ်ငါခိုင်းရပဲသီလရှိတယ်ဒီအထင်ရောက်ပြီးကျန်တဲ့ပုံကိုယ်တွေကို မထေမဲ့မြင်ပြူတာတွေပါဖြစ်လာပါဆက်ဆံရင်မလုံနိုင်တာဒီလိုသီလမျိုးကတော့အထိတိပါရသီလလို့ခေါ်ပါတယ် တည်ုံမဲ့တည်တာပဲနော်ဘာမှသိညာနေဖြတ်မလားသိညာနေမဖြတ်ဘဲနဲ့အကုသိုလ်တော့ဖြစ်နိုင်တော့ထိတိပါရိယသီလလို့မှတ်တာနောက်တစ်ခုကတော့ဝိသေတာပါရိယသီလသီလဆောက်တည်ပြီးတဲ့နောက်ပိုင်းမှာဘုန်းကြီးတို့ကသမထဘာဝနာတကူပွားများနေသီလလုံးတယ်ပြောပို့ပြည့်စုံတယ်ဘုရားဘုရားသီလဆောက်တည်ဘုရားကုံတော်ပွားမယ်မေတ္တာပွားမယ် အာတုဘပွားမယ်မရဏတတိဘာဝနာပွားမယ်ပေါ့အဲ့လိုတကူတရားနဲ့ပွားနေတဲ့အတွက်မကောင်းတဲ့စိတ်တွေကကိုယ်တဏ္ဍာမှာဝင်လာတော့ဝင်လာတော့သီလပြည့်စုံတော့ပေါ့သီလဆိုတာကိုယ်နဲ့နှုတ်နဲ့ပဲထိန်းတာကိုယ်နဲ့နှုတ်ဆိုတာလေစိတ်ပေါ်မှာခြေခံတယ်စိတ်တွေကမကောင်း လောဘတွေအကြည့်နေမယ်ဒေါသတွေအကြည့်နေမယ်ဒီကိုယ်နှုတ်ကဖောက်ပြန်ဖို့မလို့လွဲတာပေါ့ အဲတော့ဒီကိုယ်နှုတ်တွေဖောက်ပြန်မှုမရှိအောင်ဘယ်သူထိန်းလဲစိတ်ကိုထိန်းရတော့စိတ်ထိန်းကိုယ်နှုတ်ကလုံးကိုယ်ရဲ့မူရနဲ့နှုတ်ရဲ့မူရတွေတိမ်မွေ့သွားတော့ပြောတော့ဘာဥမာပေးတာလဲတိုင်းပြည်တစ်ပြည်ကိုအဖြက်ရန်သူတွေဝင်ရောက်အန္တရာယ်မပြုတ်နိုင်အောင်အဆောက်ရောက်တွေတေချာစီမံထားသလိုပဲကုသဏမှာလောဘဒေါသမောဟမာမနာရှိတယ်မကောင်းတဲ့စိတ်တွေ ဝင်လာခွင့်မရအောင်တီလာယူပြီးတဲ့နောက်ပိုင်းဘာလို့ရမလဲဆိုခွန်ကြီးဘာဝနာတစ်ခုခုပွားနေပေါ့ဗျာသမထဘာဝနာတို့ရာဂုံတော်ကတယ်မေတ္တာပွားနေမယ်အာတုဘပွားဘာဝနာသမထဘာဝနာတို့ပွားနေဒါကတော့ဝိတေတဘာဝိယတီလာလို့ထူချပြီးထူချတဲ့တီလာအဲ့ဒီတဲ့ပုံကောင်းတဲ့တီလာတော့နေဗေဒဘာဝိယတီလာလို့ခေါ်တယ် ကိလေသာတွေကိုကိုယ်တဏ္ဍမှာမဖြစ်အောင်လုံးဝပယ်သွားအောင်ပေါ့ဗျာကိလေသာဖောက်ခွဲပြည့်စည်လိုက်တဲ့သဘောမျိုးပါပယ်လိုက်တဲ့သဘောမျိုးမဉ္ဇဉ်ဖုန်ညာရသွားတယ်ဒီလာမျိုးပေါ့မဉ္ဇဉ်ဖုန်ညာရသွားတဲ့ခါကျသောတာပတိမဲ့ဆိုသောတာပတိမဉ္ဇဉ်လိုက်ပယ်နိုင်တဲ့ကိလေသာရှိတာအဲကိလေသာတွေပယ်လောက်အောင်ဖြည့်စည်လောက်အောင်ရမဉ္ဇဉ်ဖုန်ညာရသွားရင်တော့အဲ့လိုကိလေသာပယ်တဲ့ ဖြစ်စီလောက်တဲ့သီလမျိုးဖြစ်သွားတဲ့နေဗေဒဘာဂိယသီလဝိပဿနာအထုတ်တာပါဝိပဿနာအထုတ်လို့ဝိပဿနာဉာဏ်နဲ့ဖြစ်မဉဏ်ဖွညာရသွားရင်တော့အဲ့ဒီသီလတော့ထက်တန်းကြတော့အဲတော့သီလဆောက်တည်တဲ့ကယဟန်သီလပဲဖြစ်ဖြစ်ငါးပါးသီလဆယ်ပါးသီလအစာရသီလဘယ်သီလပဲဆောက်တည်ဆောက်တည်သီလပြည့်စုံခြင်းတော့ဘာဝနာနဲ့တွဲလို့ရင်ပိုကောင်းတယ်ဘာဝနာနဲ့တွဲလို့ရင် မကောင်းတဲ့ကိလေသာတွေမဝင်နိုင်ဘူးမကောင်းတဲ့ကိလေသာတွေချုပ်ငိမ့်တော့ကျင့်နိုင်တော့အဲ့ဒီသီလပိုကောင်းတော့အဲ့လိုကျင့်နိုင်မှုအရေးကြီးတော့ဒီကနေ့ဘုန်းကြီးတို့တရားစခန်းတရားအထုတ်ကြတဲ့ဒီရွယ်ချက်ပဲသီလစောင့်တည်ထားတယ်အဲ့ဒီသီလတွေကို မကြိုးမပေါက်ရအောင်မလုပ်မလဲတရားပေါအောင်နဲ့နေတာပေါ့ဗျာဒါဆိုရင်တော့သီလတွေမကြိုးပြတ်တော့ဘာဖြစ်လို့လဲဆိုတရားရှုတယ်ဆိုတော့ကိုယ်စိတ်ကိုယ်ခန္ဓာကိုပြန်ကြည့်တော့ကိုယ်ရုပ် ကြည်နာကိုယ်စိတ်ထဲမှာအာဟုတုစိတ်တွေပေါ်လာပြီးတော့ချက်ချင်းသိအောင်လုပ်တာသုံးဖို့အာဟုတခုမှကတ်ထားရင်လည်းသူကဝင်လို့မရအောင်ဝင်လိုက်ချက်ချင်းသိတင်းနေရလို့အဝဲမခံနဲ့အဲ့လိုလောက်သွားရင်တော့ဒါသီလမချိုးပြတ်နိုင်ဘူးပေါ့ဗျာအာဟုတုစိတ်တွေစိတ်အားကြီးလို့နှုတ်ကပါတယ်နှုတ်အားကြီးရင်လက်ကလည်းပါလာတော့အဲကြောင့်သီလနဲ့ပြည့်စုံတရားထုတ်ပြီးသီလပြည့်စုံကြိုးစား ခက်ခဲရှိရင်တန်တရားရှိမေးရတော့ဗျာသီလဆောက်တည်တဲ့အခါမှာဒီမှာခဏခဏပြောနေကြရှိပါတယ်ဘာလဲဆိုတော့သီလဆောက်တည်တဲ့ဘိုင်းမှာတချို့ကနောက်တိုင်းတွေးတွေးပြီးတော့7နှစ်ကျော်ရင်ဒါစားကောင်းပြီဒီလိုထင်တတ်တယ်ဘုန်းကြီးတို့ကရှေ့တိုင်းဗုဒ္ဓဆုံးမတိုင်းကျင့်တာအာယုန်တက်မှစားကောင်းပါတယ်အာယုန်တက်ဆိုတာနေမထွက်မီရှေ့တနာကြီးပေါ့ဗျာ အဲဒါအာယုန်တက်တက်လို့ခေါ်တယ်အဲဒီအာယုန်တက်အာယုန်တက်မှာစားကောင်းတယ်နေမုံစောင်းတဲ့ချိန်ကနေစနောက်အာယုန်တက်တည်တဲ့အောင်စားတော့တွေဖြော်ရည်တွေဆိုသင့်တော်တွေဖြော်ရည်တွေတောက်တချို့ဖြော်ရည်တွေတောက်ကောင်းမှာနွားနိုးတို့ကော်ဖီတို့ဒါတွေမတောက်ကောင်းုံပွဲစီရတယ်မစားကောင်းစတူဘူးတို့ဘာလို့ထင်ရက်တို့ဂျင်းတို့ဒါတွေဖုံးပေးကောင်းပါ ပြီးတော့သီလပြည့်စုံဖို့ဆိုရင်သီလပြည့်စုံအောင်ဘယ်လိုလုပ်ရမလဲတန်တရားရှိမေးပေါ့ဗျာအဲ့ဒါဆိုရင်ပြည့်စုံပါတယ်ဒီကတော့တရားနဲ့နေပြည့်စုံပါတယ်နောက်တစ်ခုကတော့တောင်းပန်ရမယ်တောင်းပန်ရမယ်ဆိုတဲ့ဘိုင်းမှာတော့ဇာမေဘုံများနေတဲ့ကံကြီးတွေရှိတာကိုအကြမ်းမြင်ပဲပြောကြအောင်ပေါ့ဗျာပိစံတရားကံထိုက်မယ် အဲ့ဒီပုံကုမျိုးကြဇာမဲ့ပုံများနဲ့ဘလောက်အာထုအထုသီလသမารိပညာရှိတဲ့ဘေကုဏီမာကိုဖြည့်ဆည်းမယ်ဒီပုံကလည်းတရားများနဲ့ပြောင်းပြန်ပြန်ပြောမယ်သီလသမารိပညာနဲ့ပြည့်စုံတဲ့ဘေကုယဟန်ကိုဖြည့်ဆည်းမယ်ဆိုရင်လည်းဒီပုံကလည်းတရားမရနိုင်ဘူးဇာမဲ့ဖို့မရနိုင်ဘူးလုံးဝအယူဆမှားနေတဲ့ပုံကုများ ယူဆမှတဲ့ကုသကအကုသကလက်မခံတာကုသကအကုသကရဲ့အကျိုးလက်မခံနိုင်တာဒီပုဂ္ဂိုလ်မျိုးလည်းတရားဘလောက်အာထုတ်ထုတ်တရားမရနိုင်အဲ့လိုမှတ်ထားတယ်။နောက်ဝိပါကံတည်းဝိပါကံတည်းဆိုတော့ကတိရိစ္ဆာန်တွေပေါ့အပယ်လေးပုံသားတွေဖြစ်နေမယ်ဆိုရင်လည်းတရားမရနိုင်။နောက်တွေးပုဂ္ဂိုလ်ညံမပါတဲ့ပုဂ္ဂိုလ်ဖြစ်နေလည်းတရားမရနိုင်ဘူး။ဒီလိုကြာမြင်မှတ်ထားပေါ့။ နော်အရိယူပါဝါနေအရိယပုဂ္ဂိုလ်တွေကိုတိတိမတိတိလူသောတာပန်ဖြစ်ပဲစေဖို့ကိုယ်တိတိတိတိဖြစ်စေမတိတိဖြစ်ဖြစ်ပြစ်မှားခဲ့မယ်ဆိုရင်လည်းတရားမရတာနော်အာနာဝိတေကမန္တေသိခါဘုံများကိုကျူးလွန်ပြီးရင်ဒါလည်းဇမက်ဖို့မရနိုင်ဘူးနော်ဒီဇမက်ဖို့မရနိုင်တဲ့ကံကြီး၅မျိုးကအလကတုမာတုတ်မူလပဏ္ဏတထကရာနှစ်မှာ ဆာမင်နာမူလပါဏာတထွေလာနှစ်အုပ်ရှိတော့ဒုတိယအုပ်ဆာမင်နာ၉အုပ်ပါဒီအကြောင်းအရာတွေပါပါတယ်အဲဇမတ်ကိုမြင်နေတဲ့ကံကြီး၅မျိုးမှာတော့ခုနအမေတ္တတဲ့ကံမျိုးတွေလုံးဝယူဆမှားတဲ့ယူဆမျိုးတွေအာယပုအပယ်လေးပုံသားတွေဖြစ်နေမယ်တချို့ပယ်ပုံတချို့ပြိတ္တာတွေတော့ရတာတွေ့ရပါတယ်အသိဉာဏ်မပါတဲ့ပုံကိုယ်တွေဖြစ်နေအဲ့ဒါတွေကတော့ကုစားလို့မရဘူး နောက်ဆုံးတစ်ခုပေါ့ဗျာအရိယာပုဂ္ဂိုလ်ပြမာတာတို့သိက္ခာပုဒ်တွေကျူးလွန်တာတို့ဒါတွေကတော့ကုစားလို့ရတော့ပထမဆုံးဘုန်းကြီးတို့အာနာဝိတေကမနေတဲ့အရင်ပြောကြမယ်နော်အာနာဝိတေကမနေဆိုတာဥပမာယောဂီတို့ကြဒီနေ့၈ပါးသီလစောင့်တည်ထားတယ်ကျိုးသွားရင် ပြန်ပြီးတော့စောင့်တည်လို့ရတယ်ဒါမျိုးအဲသူကပြန်ပြီးတော့စောင့်တည်လို့မရတာစောင့်တည်လို့တော့ရတယ်ပေါ့လေဒီကံကို အခုစောက်တည်ပြီးတော့ချက်ချင်းကြီးပျောက်သွားအောင်လုပ်ဖို့တော့မလွယ်ဘူးပေါ့ဟိုကဆိုတော့အမေတ္တထာမျိုးအဖေတ္တထာမျိုးယဟန္တာတ္တထာမျိုးတန်ဃာတွေသင်ကိုအောင် လုပ်တာမျိုးပေါ့ဒါမျိုးကတော့တိလပြန်ဆောက်တည်လို့ရတယ်ဒီအပြစ်ကြီးတွေတော့ပြေပြောက်မသွားဘူးပေါ့ဒီကံတွေကတော့ဘယ်လိုမှဘယ်လိုအထောအထောစာမေပုံများနဲ့ဘိက္ခုနီမကြီးဖြည့်စီတာတို့ဘိက္ခုဖြည့်စီတာတို့ဒါဆိုရင်တော့မရဘူးပေါ့ တာမန်တတ်ထာမျိုးတာမန်လူတတ်ထာမျိုးတာမန်မူသားစကားပြောတာမျိုးကတော့ပြန်ဆောက်တည်လိုက်လို့ရင်တရားရနိုင်ပါတယ်ဘုန်းကြီးတို့ဘာတွေကိုထောက်ကြလဲရှင်အင်္ဂုလိမာလာပေါ့ရှင်အင်္ဂုလိမာလာဆိုရင်ဒါနောက်ဆုံးပေါ်မှာလူတွေအများကြီးတတ်တာစောစောကသူကလက်ညိုးလေးတွေဖြတ်ပြီးတော့ရိုးနဲ့စီမကုန်းငင်ရလဲလူတွေအများကြီးတတ်ခံတတ်လိုက်စိတ်ထဲကမှတ်လိုက်မေ့သွားလိုက်ဒီလိုဖြစ်တာလူတတ်တော့ နောက်တော့လူတယောက်တက်ပြီးလက်ညှိုးဖြတ်ယူတာတယ်အဲ့လိုနဲ့အများကြီးပဲနော်အဲ့တော့အဲ့လိုမျိုးကြရင်ဘလို့စောက်တည်မယ်ရှင်အင်ကုလိမာလာ ထုံနှလုံးမူအောင်ရှင်အင်ကုလိမာလာဟာတော့ဖះနဲ့တွေ့တော့သင်္ကန်းဝယ်လာတယ်ပေါ့ဗျာဟေးဘေကုနဲ့သင်္ကန်းဝယ်လာသင်္ကန်းဝယ်လာပြီးသူတရားတွေအထုတ်တယ်အထုတ်တဲ့ခိုက်တာမှာဘာတွေဖြစ်လာလဲဆိုတော့ သူတတ်ခဲ့တာတွေပြန်ပေါ်လာပါဗျာဒါပေမဲ့ကြိုးစားထုတ်တယ်တတ်ခဲ့တာတွေပြန်ပေါ်လိုက်ကြိုးစားထုတ်လိုက်ဒီလိုနဲ့သူကဘယ်နေရာမှကြာကြာထိုင်လို့မရဘူးပြီးတော့ဆုံးကုန်းကလည်းခက်ခဲရှိလာခက်ခဲရှိလာသူကဒုတင်ဆောင်တဲ့ပုံကဆုံးခံပြီးဖုံးပေးတာဒီဓမ္မတွေကတ်တယ်ဆုံးမဖုံးပေးဘူးအဲ့တော့ဒီကောလည်းသူကလည်းလူတွေအများကြီးတတ်လာတော့လူတွေကဟောငါဖေးတတ်တယ်ဘုန်းကြီးငါ မောင်တတ္တဝငါညီမတတ္တဖို့အစရှိသည်ပေါ့လေရှင်ကူလီမာလာမြင်ဆုံးလောင်းပုံနေနေတာကြည့်ကိုမကြည့်ချင်းလှဲ့လှဲ့ကိုမကြည့်ကြအောင်အဲ့လိုဖြစ်တာအဲ့တော့ဆုံးကတော်တော်လေးကိုခက်ခဲတယ်ဒါလည်းတစ်ချက်ပေါ့ခုနတရားထုတ်တဲ့ခါလဲတတ္ထာတွေကဂုံပြန်ပြန်ပေါ်နေတဲ့အတွက်ဒီမှာလဲဒုက္ခမြခက်ခဲကြုံတော့ဗျာဒီနေ့ကျတော့သူကဘယ်လိုဖြစ်သွားလဲဆိုတော့ခလေးမလေးတယောက်ပုံမီမဖွာနိုင်တာကိုတွေ့တွေ့တဲ့ခါကျတော့ ကြောင်းပြန်ရောက်မြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားကလေးမလေးတယောက်ကိုမိမဖွားနိုင်လို့တပည့်တော်ကုညီပေးခြင်းတယ်ဘုရားမြတ်စွာဘုရားသူ့ဆုံးကုန်းကိစ္စလည်းသိတယ်ဆုံးမရမှာနောက်လေစိတ်ထဲမှာပူလောင်ပြီးတော့ဒီဒီတရားထိုင်လို့မရတာလည်းသိတယ်အဲ့ဒီအကြောင်းတစ်ချက်ကိုမြင်တဲ့အခါကျတော့ဆုံးကုန်းလည်းအဆင်အဆင်ပြေအောင်ပြီးတော့သူ့ရဲ့စိုးရင်နေတဲ့နောက်အကုတ်ကုဆာတွေခေါ်မှာပေါ့ သူတတ်ခဲ့တာတွေပြန်ပြန်တွေးတွေးတွေးတွေးပြီးတော့ဖြစ်နေတဲ့ထိုင်မရတာတွေနဲ့ငြိမ့်သွားဆိုတဲ့အနေနဲ့အင်ကူလီမာလာတော့သင်ပေးတာပဲပရမသင်ပေးစဉ်ကတော့ဒကာရုတ်ဓမ္မကြီးတို့ရပါတယ်ရရတော့ပဂိနီအရိယာယဇာတိယဇာတော်မြတ်စွာဘုရားပထမဘာစသင်လဲဆိုတော့ဒီမင်းကလေးနာကိုသွားသစ္စာပြု ရတော့ပဂိနီရိယာယဇာတိယပထမမြတ်စွာဘုရားသင်ပေးအရိယာယဆိုတဲ့ပုံလေးမပါဘူး ယတောဗဂိနီဇာတိယာဇာတောအထိပ္ပယ်မြတ်စွာဘုရားဆိုလိုတာဒီရန်ဖြစ်တဲ့အချိန်ကနေစပြီးဘဇုတ္တမမတဖို့ဘူးလို့ဆိုလိုတာဒါပေမဲ့ तू ကဘယ်လိုယူဆလဲမြတ်စွာဘုရားတဲ့တပည့်တော်မိုးရေကလေးကနေဒီကနေ့ချိန်ထိမတတ်ဘူးတာဆိုမရှိဘူးဗျာတဲ့လူတွေတပည့်တော်အများကြီးတတ်ခဲ့တာအဲ့မှာသူ့အပြစ်သူဝန်ခံတယ်ဒါကိုလည်းဘုရားလူချင်းလို့ဒီဟာကိုဒီတရားကိုမိတ်တယ် တပည့်တော်လူတွေအများကြီးတတ်ထားများစွာဗျာအဲ့ဒီကနေခုနပြောတဲ့အတိုင်းသစ္စာပြုလို့မရဘူးသစ္စာပြုတဲ့နည်းသင်ပေးတာပါဒါဆိုရင်လည်းချက်သားတဲ့အရိယာယာဆိုတဲ့ပုံလေးထည့်ပြီးသစ္စာပြုပြီငါနမငါအရိယာစရဟန်းဖြစ်တဲ့ချိန်ကနေစပြီးဘဇုတ္တမမတတ်ဘူးရှင်းတော့မပြောဘူးနော်ရဟန်းဖြစ်တဲ့ချိန်ကနေစပြီးဘဇုတ္တမမတတ်ဘူးပါဘူးထိုမှန်သောစကားကြောင့်ငါနမရဲ့ယောဂါ အင်းဒီယောဂတော်ပြကိုယ်လွယ်ကူစွာမိဖွားပါစေသားသမီးလေးလည်းချမ်းချမ်းသာသာကြမ်းကြမ်းမှဖြစ်ပါစေဒီလိုသစ္စာပြုပေးတာရှင်ဂူလီမာလာခုနကသူတတ္တဝန်ခံတယ်နော်ဝန်ခံပြီးနောက်ပိုင်းမှာဒီပြစ်ကိုလည်းဒီကုစားဖို့ဆုံးဖြတ်တယ်ပေါ့ကုစားလိုက်တယ်ပေါ့နောက်တစ်ခါတရားကိုလည်းကြိုးကြိုးစားအထောက်ဖို့သူကစိုးစိုးကဒါနဲ့ပတ်သက်ပြီးတော့နှလုံးကုတ်ကုတ်စာတွေဖြစ်တော့ပေါ့ဗျာကုတ်ကုတ်စာတွေဖြစ်မယ်ပြန်ပူပါနေတာပေါ့ ပူပန်နေတော့တရားထုတ်လိုက်ပေါ်လာတယ်အာထုတ်လို့မရလိုက်ဒီလိုဖြစ်တယ်နောက်ဆုံးကလည်းမရအောင်အဲ့လိုဖြစ်တယ်အဲ့တော့ဒီကလေးမလေးနာသွားပြီးတော့လူတွေကပထမတော့မယုံဘူးပေါ့သူကကြွားလာတော့နောက်ပိုင်းကျမှသူကဒီကလေးမလေးလည်းဒီလူမျိုးပါဖြစ်နေတော့ခွေးပြုတ်လိုက်တော့တင်းနေကာယံပြီးသစ္စာပြုတ်တာပဲသူကဗာပြုတ်လိုက်တယ်ဆိုလူတွေလည်းလက်ခံသွားတော့ ငါဟာတဲ့ရဟန်းဖြစ်တဲ့အချိန်ကစဘယ်သူတတ်မှမတတ်ဘူးပေါ့စောကတတ်တာပဲလေရဟန်းဖြစ်တဲ့အချိန် तू မတတ်ဘူးဒါပြောတာသစ္စာဆိုမှန်တာလည်းဖြစ်ဖို့လိုတယ်အာလူတွေအဲ့မှာလက်ခံသွားတယ်ပြောလို့ကလေးမလေးကလည်းကိုုံလွယ်ကူမိဖွားတာကလေးကလည်းကျန်းကျန်းမာနေဖြစ်တော့အဲ့ရစားပြီးတော့လူတွေကစိတ်ပြောင်းတာဟုတ်သားပဲဒီဘုန်းကြီးနူးဘွားတော်ကတတ်တာပဲအခုဘုန်းကြီးပြည့်တဲ့ချင်းတစ်ခါမှမတတ်ဘူးအဲ့မှာကြီးညိုလေးစားပြီးဆုံးလောင်းတာ အဲ့မှာဆုံဝါဝါလေးနဲ့ဆုံကောင်းကောင်းဖုံးပြရတာပေါ့လေအာရလည်းပြေဝါသွားတယ်နောက်ပြီးတော့သူ့မှသူသိပြီးတော့ဝန်ခံပြီးအထုတ်လိုက်တဲ့အတွက်ရဟန္တာဖြစ်သွားပါတယ်ပြောချင်တာကအဲ့ဒီမှာရှင်ဥပိ္ပိမာလာဆိုလူတွေအများကြီးတတ်ခဲ့တာပဲဒါဘုန်းကြီးတို့လူတတ်မယ်လို့ဆိုလိုတာမဟုတ်ဘူးဒီကိုကမနေ့ကဒီတက်ခါဝေကျူးလွန်ကျူးလွန်မယ်အရင်ရက်ကကျူးလွန်ရင်လားကျူးလွန်ရင်ကျူးလွန်မယ်အခုသီလပြန်စောက်တည်ထားရင်ဒါသီလလုံးနေတာပဲ ဒီလိုလေးမှတ်ထားမနည်းအားတွေမစင်စားနဲ့ဒီကနေ့သီလဆောက်တည်ပြီးဒီကနေ့သီလလုံးနေဒါမျိုးရှင်ဂုဏိမာလာနိပိတာတာပဲအဲ့ဒါမျိုးကိုကျင့်သုံးရမယ်နော်အရင်အားတွေတော့မစင်စားနဲ့ဟာဒီကနေ့ဆောက်တည်ပြီးပြီကို့မှာအမေတ္တာလည်းမဟုတ်ဖေတ္တာဘယ်သူမှမတတ်ပါဘူးကိုတရားထုတ်နေတဲ့ပုံအမေတ္တာမရှိဘူးဖေတ္တာမရှိဘူးယန္နာတ္တာမရှိဘူးတန်ခါသင်္ကွဲအောင်လုပ်တာမရှိဘူးမရှိဘူးဟောခုနက ဖေခုနီမာတွေဖေခုတွေသီလသမားတွေပညာနဲ့ပုဂ္ဂိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်စီတော့ဘယ်မှမရှိဘူးသိကြတယ်အဲတော့ဒါတွေမကျူးလွန်ထားရင်ကိုကဒါအတွက်ပူဇော်မလို့သီလတော့ပြန်ဆောက်တည်လိုက်ဒါလေးကိုပြောချင်တာအဲ့လိုဆောက်တည်လုံပြီးလုံရင်ကြိုးကြိုးဆဆအထောက်ပေါ့ဒါလေးမှတ်ထားမယ်နော်ဒါဆိုရင်ဒါသီလကုစားတဲ့ဤခေါ်တယ်ဒါလောက်ဆိုလုံလောက်ပါနော်ယောဂါတော့ရဟန်းတော်တွေနဲ့ပတ်သက်တာ သီလကုသိုလ်နဲ့ကုစားနေမပြောင်းတော့အရိယပုဂ္ဂိုလ်များဆွဆွဲမယ်ကဲရမယ်ပြင်မမယ်ဆိုရင်ဒါတောင်းပန်ရမယ်နောက်ဒုတိယမျက်နှာဒုတိယမျက်နှာသွားမယ်ဒုတိယစာမျက်နှာကိုကြည့်ဒုတိယစာမျက်နှာမှာတောင်းပန်နေဒီဘုန်းကြီးတို့မနေ့ကဆိုခဲ့တယ်ဒုတိယမျက်နှာစာမျက်နှာနှစ်အဲဒီမှာတောင်းပန်ပုံတောင်းပန်ပုံမှာ အဲဗြဟ္မအရှင်ဘုရားတပည့်တော်ဒီဘဝတန်တရားဆက်ဆက်မှာစာရယနေ့အချိန်ဒီဘုရားတရားတန်ကယရဏသုံးပါးမိဘဆရာသမားပညာရေးအရိယာသူတော်ကောင်းများကိုဒုတိယစာမျက်နှာအောက်ကိုဆက်ဆွဲအထက်ကိုဆက်ဆွဲအောက်ကိုဆက်ကိုကြည့်ကြည့်ရှင်ဘုရားတပည့်တော်ဒီဘဝတန်တရားဆက်ဆက်မှာစာရယနေ့အချိန်ထိဘုရားတရားတန်ကယရဏသုံးပါး မိဘဆရာသမားပညာရှိအရိယသူတော်ကောင်းများကိုကာယကံဝစီကံမနောကံတို့ဖြင့်ပြမကျူးလွန်ပြီးကလျင်ခွလွတ်ပါရန်တောင်းမအပါတိရှင်ဘုရားခုရှင်ဒုတိယစာမျက်နှာအဲ့ဒါပထမမျက်နှာအဲ့တော့ကိုကအရိယသူတော်ကောင်းတို့ဖရာတရားတန်ဃာတို့အရိယသူတော်ကောင်းတွေပညာရှိအရိယသူတော်ကောင်းတွေ မိဘဆရာသမားတွေလူရပါဇက်ကလွယ်လွယ်ကူကူပြင်မတတ်တယ်ပြင်မတတ်တဲ့ခါကျတော့ပြောမိဆိုမိတတ်တယ်ပေါ့ဗျာပြောမိဆိုမိတတ်တဲ့ခါကျတော့အဲ့ဒါကိုဘုန်းကြီးတို့ကစိတ်ထဲမှာလေးလေးနက်နက်ထားပြီးတောင်းပန်စေချင်တယ်တောင်းပန်ဒါပြေပြောက်တာပေါ့ဒါလေးရအောင်ကြက်ထားမယ်နော်နော်အရှင်ဘုရားတပည့်တော်သည်ဘဝတန်တရားဆက်ဆက်မှစ၍ယနေ့ချိန်ထိ ဖရာတရားတန်ခါယန္နာသုံးပါမိဘဆရာသမားပညာရှိအရိယသူတော်ကောင်းများကိုကာယကံဝစီကံမနောကံတို့ဖြင့်ပြမကျူးလို့မိခဲ့လျင်ခွလွတ်ပါယံတောင်းမှာအပါတိရှင်ဖရာအဲ့လိုလေးတောင်းပါတယ်ကိုကိုလူကိုချင်းဖုံးဆက်ဆောင်စာမျက်နှာဒုတိယစာမျက်နှာလို့ဆိုတာဒီအပဲတော့ကိုချင်းဒုတိယစာမျက်နှာကိုတင်ကြတာတင်ကြတာခုနနဲ့တစ်ဆက်တည်းအဲခုနက ကိုကဒီမိဘတို့ဆရာသမားတို့ဘုဒ္ဓရှင်တဘာဝရပြောလွယ်တယ်ဆိုလွယ်တယ်ဗျအဲဒီလိုဖြစ်လာရင်အဲ့ဒီဘုကတက်ထေတက်ထင်ရှားရှိနေသူ့ကိုတိုက်ရသွားတောင်းမှာပေါ့ဗျာជីជីငယ်ငယ်လောက်လေးချီပေါ့ဘုန်းကြီးတို့ဒီထဲမှာတော့ဘုန်းကြီးမဆုလေးပေးထားတယ်တော့ရဟန်းချင်းချင်းတောင်းမှနေနေပေါ့ဒကာကြီးတို့ဓမ္မကြီးတို့ကြာခမရကိုကျွန်တော်ဘယ်တော့မှဘလို့ပြမတယ်ဗျာပြောမဆိုမှချင်းဒါလေးခွင့်လို့ပေးပါဒီလောက်ပါဟို မြို့သမီးတယောက်အနေနဲ့တောင်းပိုင်းတယ်။ဟာကျွန်မဘယ်တော့မှရှင်ကိုပြောမိတယ်။ဒါလေးတောင်းမှခွင့်လွှတ်ပေးပါဒါလေး။လေးလေးနဲ့နဲ့ထားတောင်းမှအဲ့လိုတောင်းမှလည်းကိုယ်စိတ်ထဲမှာကြည်လင်ငြိမ်းချမ်းတော့အပြစ်ကင်းသလိုခံစားရတယ်။ပြီးတော့အဲ့ဒီပုဂ္ဂိုလ်ကတဏှာသွားအနေနဲ့ကိုယ်တိုင်ဖြစ်ဖြစ်တဝူးတယောက်ဖြစ်ဖြစ်စေခိုင်းပြီးရှ िख ိုးတောင်းမှလည်းဒါလေးရပါတယ် ဒီခါတခါအဲ့ဒီပုဂ္ဂိုလ်ကနေရာဒီတရားမရှိဘူးဆိုသူ့ကိုမှန်းဆပြီးတော့ဘုရားရှင်မှာရှ िख ိုးတောင်းမှလို့ရပါတကယ်လို့ तू ကကွယ်လွန်သွားရင် तू ယုတ်ကလရှိတဲ့နေရာ तू ကိုတင်ညာဒါတွေသွားတောင်းမှနိုင်လေအဆင်ပြေပါလိမ့်မယ်အဲ့လိုအဲ့တော့တောင်းမှစီချင်တော့လေးလေးနက်နက်ထားတောင်းမှရင်တော့ပိုဖြစ်ကင်းတယ်ဘုန်းကြီးဒီနေရာမှာတော့ဗာလေးပြောခြင်းလဲဘုန်းကြီးမောင်တော်မြင့်စင်တော်ဆရာတော်ကြီးသွားအထုတ်ဆင်ခါရအဲကြိုက်တာလေးတစ်ခုပေါ့နော်ကိုယောဂီတို့ဒါလေးပြောပါပဲ ဒီမနက်ပိုင်းမှာအာထုတ်လို့မကောင်းဘူးဆိုရင်ဘုရားရှိမှတေချာကြာကြာနာနာတောင်းမှမြည်အာထုတ်တော်တော်ကောင်းတယ်စိတ်ထဲမှာလေးနဲ့နဲ့ထားတောင်းမှလည်းကိုယ်မှအပြစ်ကင်းသလိုဖြစ်လာပြစ်ကင်းသလိုဖြစ်လာတော့အာထုတ်လို့ကောင်းတော့ဗျာညနေပိုင်းနေ့လယ်ပိုင်းမှာအာထုတ်လို့မကောင်းဘူးနေ့လယ်ပိုင်းမှာဘုရားကိုတေချာကြာကြာနာနာကြော့တောင်းမှလိုက်အဲ့ဒီမှာကိုယ်မှပြစ်ကင်းသလိုဖြစ်သွားတော့ဘုရားထုတ်လို့ကောင်းတယ်ညနေပိုင်းမှာ ခက်ခဲရှိလာညနေပိုင်းမှာကတော့တောင်းမှလိုက်အဲ့ဒါဆိုရင်သူကဒီပြစ်တွေပြေပြောက်သွားလို့တော်တော်အထုတ်လို့ကောင်းတယ်ဘုရားတော်ယောဂီတွေကဒီတောင်းမှန်တဲ့ဒီလေးတော့ရအောင်ကြက်တာပေါ့နော်အရှင်ဘုရားတပည့်တော်သည်ဘဝတန်တရားဆက်ဆက်မှစ၍ယနေ့ချိန်ထိဘုရားတရားတန်ခါယရနာ၃ပါးမိဘဆရာသမားပညာရှိအရိယသူတော်ကောင်းများကို ကာယကံဝစီကံမနောကံတို့ဖြင့်ပြမကျุလို့မိခဲ့လျင် ခွလုပါယံတောင်းမှအဘာတိရှင်ဖေယအဲလိုလေးတောင်းမှပေးပေါ့နော်ဒါကတော့တောင်းမှနဲ့နေပေါ့နောက်ပြီးတော့ဘုန်းကြီးတို့တောင်းမှပြီးတော့ဘာလုပ်လို့လဲဆိုတော့ခန္ဓာကိုယ်နဲ့အသက်အာနိယမယ်အဲ့မှာတစ်ဆက်တည်းရေးထားပါခန္ဓာကိုယ်နဲ့အသက်အာနိယရင်ယူရချက်ကတော့ဘုန်းကြီးတို့လောကမှာဆန့်ကျင်ဘက်တွေရှိတယ်နော်ကောင်းတဲ့ပုံကုနဲ့မကောင်းတဲ့ပုံကုကုသိုလ်နဲ့အကုသိုလ်ပေါ့ ဆန့်ကျင်ဘက်တွေအဖြူနဲ့မဲအများကြီးပေါ့လေဆန့်ကျင်ဘက်တွေကိုဘုန်းကြီးတို့တွေကကောင်းတာတွေလုပ်မယ်သူတော်ကောင်းတရားတွေအားထုတ်တော့မယ်ဆိုမကောင်းတာလုပ်နေတဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေကမကြိုက်ဘူးတော့မကြိုက်အဲ့ဒီလိုမကောင်းတာလုပ်နေတဲ့ပုံကိုယ်တွေမြင်ရတဲ့ပုံကိုယ်ရှိတယ်မမြင်ရတဲ့ပုံကိုယ်ရှိတယ်မြင်ရတဲ့ပုံကိုယ်ဆိုလူတွေတိရိစ္ဆာန်တွေပေါ့ဗျာဒီပုံကိုယ်တွေကလည်းကိုယ်နောက်ရှက်ပေးလိုက်တော့မေတ္တာပွားတော့မမြင်ရတဲ့ပုံကိုယ်တွေကိုယ်နောက်ရှက်လိုက်တော့ ကိုကဘာလုပ်လို့ရတယ်ဆိုသူတို့ကြလည်းမေတ္တာပို့လို့ရတယ်နောက်တစ်ခုကတော့မေတ္တာပို့ပြီးတော့နေနောက်တစ်ခုကတော့ခုလိုကိုယ်ခန္ဓာကိုယ်နဲ့ကိုယ်အသက်ကိုဖျားအပ်ထားမယ်ကမ္မဋ္ဌာန်းဆရာအပ်ထားမယ်အပ်ထားလို့သူတို့တွေကနောက်ဆက်လာပြီဆိုငါဘာကြောက်ဆရာရှိလဲငါခန္ဓာကိုယ်နဲ့ငါတက်ကိုဘုရားအထားတာပဲအဲ့လိုရဲရဲတင်းတင်းနဲ့အထုတ်လိုက်နေကြော်လွန်သွားပါတယ်ဒီအနေခက်ခဲတယ်ဒီရည်ရွယ်ချက်နဲ့ဘုန်းကြီးတို့ဘုရားကိုအပ်မယ်ကမ္မထာဆရာအပ်မယ် နောက်တစ်မျိုးပြောရရင်တော့ဖရာရိတ်တရားရိတ်တန်ခါရိတ်အောင်မှာဘုန်းကြီးတို့တရားထုတ်ရင်တော်တော်အထုတ်လို့ကောင်းတယ်ကိုအိမ်ကိုအာထုတ်တာနဲ့ဆရာသမားအဆုံးမအောင်အာထုတ်တာနဲ့မတူဘူးဘုန်းကြီးတို့ဒီပင်ကိုခန်းနဲ့ကိုအာထုတ်တာနဲ့ဖရာကအာထုတ်တာနဲ့မတူဘူးအဲ့လိုကွာခြားချက်တွေရှိတယ်အဲ့တော့ဖရာရိတ်တရားရိတ်တန်ခါရိတ်သူတို့ရဲ့မေတ္တာကရုဏာ အဲ့ဒီအရေးအောက်မှာနေပြီးတော့အထွင်တော်တော်ကောင်းတယ်ဒီရွယ်ချက်နဲ့ဘုန်းကြီးတို့မြတ်စွာဘုရားနဲ့ကကမ္မဋ္ဌာန်းဆရာအနေရပါတယ်ဒါလေးလည်းရအောင်ကြက်ထားမယ်ဒါကတော့ဘုန်းကြီးတို့မနေ့ပိုင်းတစ်ချိန်ထိုင်ပြီးဆိုရင်ခန္ဓာကိုယ်နဲ့မြတ်စွာဘုရားခန္ဓာကိုယ်နဲ့အသက်ကိုမြတ်စွာဘုရားနဲ့ကမ္မဋ္ဌာန်းဆရာအပ်ပေးပေါ့ခုနတောင်းမှန်ပုံလေးနဲ့ဒါလေးပဲရအောင်ကြက်ထားဖို့လိုပါတယ်နောက်ဘာလို့လဲဆိုဒီ ပရိကံအကြောင်းလေးကောင်းအောင်ပြောမယ်နော်ပြီးတော့တရားပြပေးဖို့ရှောက်ထားတောင်းပါမယ်ဒါပထမဆုံးတရားစခန်းဝင်ရင်တော့ကိုယ်ကတရားပြပေးဖို့ရှောက်ထားတောင်းပါနိုင်ကောင်းပါတယ်မနေ့ကဒါဘုန်းကြီးတို့ဆိုခဲ့ပါတယ်နောက်နံပါတ်၈တရားကိုယုတ်တိလေးစားတာအထောက်အတရားထုတ်တဲ့ခါကျတော့တရားပြတဲ့ပုံကိုလည်းယုတ်တိလေးစားတယ် တရားတော်ပေါ်မှာလည်းယုံသေးလေးစားတယ်ဒီယောဂီချင်းချင်းမှာလည်းယုံသေးလေးစားမှုရှိရတယ်ဘုန်းကြီးတို့ရဟန်းတော်တွေလည်းတူတူပါပဲအဲ့ဒီယုံသေးမှုလေးစားမှုမရှိရင်ဒီတရားမရနိုင်မာနတွေတင်းခံနေတဲ့တရားမရနိုင်အဲ့လိုမှတ်ထားပါတော့နောက်နံပါတ်9ကအဋိဋ္ဌာနဲ့လို့ရတယ်ဆွဲဆွဲမြဲမြဲလို့ရတယ်အဋိဋ္ဌာနဲ့မလို့လို့ရှင်ဘာဖြစ်တာလဲဆိုတော့သူကခပ်ပေါ့ပေါ့ဗျာခပ်ပြော့ပြော့လောက်တတ်တယ်အဲ့လိုမျိုးဖြစ်တာလေ တင်းတင်းရင်းရင်းလောက်ရတယ်ဘာလောက်လို့ဒိဋ္ဌာမှာဆွဲမြဲတယ်ဆွဲမြဲမှာကိုကအောင်မြင်တယ်ဟိုထိုင်နေရထိုင်နေမထိုင်နေတဲ့မထိုင်တဲ့ဒါမျိုးပေါ့ထိုင်ခြင်းအများနဲ့နဲ့စကားများခြင်းအများများများဆိုရင်ဘယ်လိုမှတရားများနေအတိတ်ထံနေတော့ဟာငါဒီ၁၀ရက်တွင်တော့ရအောင်အထုတ်မှာပဲသို့မဟုတ်ဒီတဏှာကြီးတွင်ပေါ့တဏှာကြီးပြီးအောင်အထုတ်မယ်ဆိုတဏှာကြီးရတယ်တဏှာကြီးတော့ငါတင်းတင်းရအထုတ်မှာပဲရအောင်အထုတ်မှာပဲဒီလိုအထုတ်ပေါ့ နံပါတ်30တမာရီကြည်ထွားကြောင်းဘာသူက6မျိုးနဲ့ပြည့်စုံရတယ်ဒီတမာရီကြည်ထွားကြောင်းဘာသူက6မျိုးနဲ့ပြည့်စုံအထောက်ဒီတမာရီကြည်ွားကြောင်းဘာသူက6မျိုးဆိုတာဘာလဲဒါလေးလဲဟောလာဒီမှာခု9နိုင်ခွဲနဲ့10နိုင်ခွဲဆိုလိုပါသေးတယ်ဒီဖာတုက6မျိုးဆိုတာနံပါတ်1စိတ်တဖာတုကတရားထုတ်တဲ့အခါကျစိတ်ကြည်လင်အောင် အရင်လိုရတယ်နော်ဒါကြောင့်မို့ဘုန်းကြီးတို့တရားထုတ်တဲ့ခါတိုင်းခါတိုင်းမှာဘုန်းကြီးဗာပြောလဲဆိုတော့ဘယ်ကမ္မထမဲ့အာထုအာထုပထမဆုံးစိတ်ကြည်လင်အောင်ဘုရားကုံတော်ဘွားကြီးကောင်းတယ်ဝိသုဒ္ဓိမကအဲ့ဒါဓာတ်ရပြောသွားတယ်ဘာကမ္မထမဲ့အာထုအာထုအ ਨੇ ဆုံးဗုဒ္ဓနုတ္တိအာမထုတ်နိုင်သည့်တိုင်ဘာလို့လဲဘုရားကုံတော်တော်ဘွားပေါ့ဘုရားကုံတော်ဘွားလို့စိတ်လေးကြည်လင်လာပြီဆိုမှတရားအထုတ်အဲ့ဒါတော်တော်ကောင်းတယ် အဲ့ဒါမှစိတ်တော်ပဲဒါမှမဟုတ်တရားထုတ်တော့မယ်ကြာရင်ပူဇော်တွေမစင်စားနဲ့ဗျအာနောက်မှလုပ်မယ်ပူဇော်တွေလှုပ်တွေစင်စားနေတယ်ဒီဘက်စိတ်ကပြည့်မြန်ရောက်သွားအဲ့တော့ပူဇော်တွေမတွေးပါနဲ့လှုပ်ရှားတွေမတွေးပါနဲ့စိတ်ကိုအေးအောင်ငြိမ်းအောင်တတ်နိုင်မြဖြတ်ချအလောကိစ္စပဲဖြစ်ဖြစ်ပူဇော်ပဲဖြစ်ဖြစ်အဲ့လိုစိတ်တဖာသူကဖြစ်ပြီးမှတရားထုတ်ပါနောက်တတိရဖာသူက အေရဘာသူကဆိုမနေ့ကဘုန်းကြီးတို့ထိုင်ပုံထိုင်နည်းတွေပြောခဲ့ပြီဆင်းကြောင်ရှောင်းနည်းတွေလည်းဒီမှာရိုက်ထားတယ်ပေါ့နော်တတိရဘာသူကတက်တောင့်တက်တာဖြစ်အောင်ခန္ဓာကိုယ်တက်တောင့်တက်တာဖြစ်အောင်ထိုင်ရမယ်ထိုင်မှတ်တာကြီးတယ်မဟုတ်ဘူးလေဆင်းညာရှောင်းမှတ်ဖို့လည်းလိုတယ်မတ္တရမြောက်ဖို့လည်းလိုတယ်ဣရိယာပုတ်လေးပါလို့ညီမြောက်မှာမတ္တကတတိရဖာသူကခန္ဓာကိုယ်တက်တောင့်တက်တာပေါ့ကျမ်းမာကြီးမကောင်းနေဘူးအသက်ကြီးနေပြီဆိုရင်အဲ့ဒီပုံကုံများဟာဒီ တတိရဖာတုကရှိဖို့ရည်ကြည်တယ်ခုံနဲ့ထိုင်မှအရှင်ပြေဆိုခုံနဲ့ထိုင်ဖို့ဒုနာနေတယ်ဟိုကိုက်ဟိုဟိုခန္ဓာကိုယ်ရဲ့နာကျင်ကိုက်ခဲမှုရှိနေတယ်ဆိုကျမ်းမှာထိုင်ဖို့တော်တော်ခက်တယ်။အဲရောတတိရဖာတုကပြောင်းလဲမှတ်ပါခန္ဓာကိုယ်နာကျင်ကိုက်အနာကျင် နာကျင်မှုတွေကိုက်ခဲမှုတွေခံစားပြီးတော့မှတ်တာမျိုးကျမ်းလဲဘုန်းကြီးတို့ကလည်းသိမကြိုက်ဘူး ဟိုခြေတော်နှစ်ဘက်အတင်းထထားမယ်သွေးကြောလေးကြောလေးပြိမယ်နာကျင်ကြိုက်ခဲနေမယ်ဆိုရင်ရေရှိမထိုင်နိုင်ဘူးပေါ့နော်အာရဖာတုကအာရဖာတုကဆိုကိုစားလို့ရစားရမှာစိတ်ချမ်းသာတယ်ပေါ့ဗျာကိုနဲ့အဓိကကတော့ကိုကျမ်းမာရင်နဲ့ညီညွတ်တဲ့စားစာပေါ့ဗျာကိုကျမ်းမာရင်နဲ့ညီညွတ်တဲ့စားစာမှာမရရင်တော့တရားထုတ်ရတော့အာရမပြီးဝအောင်အာရမပြီးဝရင်လည်းပဲ တရားထုတ်ဖို့ခက်တော့ကိုကျမ်းမာကြီးနဲ့မကန့်ကြီးတဲ့စာစာတွေစာရင်လည်းခုနကျမ်းမာကြီးနဲ့ဖောက်ပြန်လာတယ်အဲ့မှာတရားထုတ်ဖို့ခက်တယ်အဲကြောင့်မကျမ်းညာကျမ်းမာကြီးနဲ့ညီညွတ်တဲ့စာစာမျိုး စားပါကုန်နဲ့တင်တယ်ကိုရင်ကိုဆိုတော့ဒါကျမ်းမာကြီးနဲ့ညီညွတ်တဲ့ငါဘယ်ဟာနဲ့တင့်တော်တယ်မတင့်တော်ဘူးဆိုတော့ကိုသိပြီးသားပဲနောက်သေနာတနာဘာသူကဟိယာနေရာတန့်ရှင်းပြီးတိတ်ဆိတ်တဲ့နေရာမျိုးဖြစ်အောင်ဗျာ လူတန်လူလောက်တဲ့အတန်ပေါ့ဗျာအဓိကတော့ဒါတွေတိတ်ဆိတ်တဲ့နေရာမျိုးစုံကောင်းတယ်ဒီမှာတော့တကယ်အိမ်တွေပါတွေကလုံးနေတော့ဒီတန်နေပါနေကြားလိုက်တကားပိတ်ထိုင်ပေါ့ပုဂ္ဂလဘာသူကခုနကပြောတာနဲ့တူပါပဲတရားပေါ်ယူတရားသလိုတုံနဲ့တူလေးစားနေမှယူသေးနေမှနော်သူ့မြင်တာနဲ့ကိုယ်အမြင်ကကိုယ်အမြင်တာသူ့အမြင်ကဆိုဘယ်လိုမှတရားမရနိုင် ပုဂ္ဂလကဖာသူကအရေးကြီးတယ်နော်ဘယ်သူနဲ့မဆိုအထူးသဖြင့်တူနေတဲ့ပုဂ္ဂိုလ်တွေအစဉ်ပြောင်းနေတတ်ကိုယ်နဲ့တွေ့ကြုံလာသမျှပုဂ္ဂိုလ်တွေအစဉ်ပြောင်းနေတတ်အစဉ်မပြေအစဉ်ပြောင်းမနေတတ်ရင်လည်းဘုရားတို့ဒီတရားထုတ်တကတော်တော်ခက်ခဲတယ်။ကြောင့်ပုဂ္ဂလဖာသူကပြောင်းလောက်ပါဥဒုဖာသူကအခုလိုအေးတဲ့ຢာစီမှာဆိုပူလောင်ပူနွေးအောင်လုပ်ရအောင်။နွေးတဲ့ຢာစီမှာဆိုရင်အေးအောင်လုပ်ရအောင်။အဲ့ဒီလို ဖာတိက6မျိုးနဲ့လည်းပြည်စုံနေအ ਨੇ ဆုံးတော့ဘုန်းကြီးတို့ဒီပရိက္ခဏီထဲမှာအများကြီးရှိတာပေါ့နော်ဒီဒီပရိက္ခဏလောက်တော့အ ਨੇ ဆုံးပြည်စုံလောက်ပြီးတော့တရားထုတ်ရင်ဘုအဆင်ပြေဒီလိုပရိက္ခမလုပ်ခဲနဲ့အားထုတ်နေတော့တော်တော်လေးခက်ခဲတယ်အဲ့တော့ဒီပရိက္ခဏီခြုံပြောပါမယ်ယောဂီတို့တွေဘုန်းကြီးတို့တွေတောင်းပန်ပုံလေးကိုလည်းရအောင်ကြက်ထားစေခြင်း ਨੇ ပြီးတော့ခန္ဓာကိုယ်နဲ့အသက်အနှင်းပုံလေးဒါလေးရအောင်ကြက်ထားစေ ဒီနှစ်ခုကတော့အမြဲမပြတ်သုံးရမှာပေါ့ဗျာဘယ်ကမ္မဋဆရာပြောစီဖြစ်စေမပြောစီဖြစ်စေကိုတရားဝင်နေရင်တော့စနစ်တကျဖြစ်ဖို့အတွက်ဒီနှစ်ခုတော့ရအောင်ကြက်ပြီးတော့ဒီပရိက္ခာနေတော့ရအောင်လုပ်ပါတော့ဒီပရိက္ခာနေမှာလိုရင်းပြောရရင်တော့တရားရဖို့အတွက်အ ਨੇ ဆုံးပရိက္ခာနေမှာတော့သီလပြည့်စုံရမယ်ကာမတက္ကရာတမာဒိဋ္ဌိအယူရှိကာမတက္ကရာတမာဒိဋ္ဌိရှိရမယ်ဆိုလိုတာကံကံရဲ့အကျိုးအယုံ ယုံကြည်တဲ့ဉာဏ်မျိုးရှိရမယ်။ကံကံအကျိုးယုံကြည်တဲ့ဉာဏ်မျိုးမရှိရင်အထုတ်ဖို့လည်းမလွယ်ဘူး။သီလပြည့်စုံမယ်အနည်းဆုံး။ပြီးတော့ကံကံရဲ့အကျိုးကိုယုံကြည်တဲ့တမ္မာကာမတက္ကရာတမ္မာတိတိယုံကြည်တဲ့ဉာဏ်ရှိရမယ်။အဲ့လိုမှတရားခြေခံတဲ့ဉာဏ်ပေါ့ဗျာ။အဲ့လိုမှမပြည့်စုံဘူးဆိုရင်တော့တရားရဖို့ခက်တယ်ပေါ့ဗျာ။အဲ့ဒီနှစ်ပါးတော့မှတ်ထားဖို့။နောက်တစ်ခုဘုန်းကြီးတို့ဗာပြောခြင်းလဲဆိုတော့စတုဒါရကကမ္မထာဒါလေးပြောမယ်နော်။ စရုရာတွေကကမ္မထံဆိုတာကတော့စတုက၄ပါးပေါ့ဗျာအာရကအဆောက်ရှောက်အဆောက်ရှောက်ကမ္မထံ၄ပါးအဆောက်ရောက်ကမ္မထံ၄ပါးဆိုတာဗုဒ္ဓနုတ္တိဖျားကုံတော်ပွားတာမေတ္တာဘာဝနာမေတ္တာပွားတာအတုပဘာဝနာတေအတုပရှင်အတုပနှမျိုးရှိတယ်ဒါလည်းပွားရမယ်ပြီးတော့မရဏတတိသေခြင်းတရားဆင်ញနာဆို၄မျိုးပေါ့ဗျာအဲ့ဒီထဲမှာ ဗုဒ္ဓနုတ္တိဗုဒ္ဓကဖရာရှင်ရဲ့ဂုဏ်တော်တွေအနုတ္တိကတော့ဖမှန်ထထဉာဏ်နဲ့တတိနဲ့ဆင်ញင်အောင်မြင်ပွားများတော့ဗုဒ္ဓနုတ္တိဘာဝနာခေါ်တယ်ပေါ့ဗျာဗုဒ္ဓနုတ္တိဘာဝနာပွားတဲ့အခါကျရင်ဒီမှာတက္ကရာတွေကတိတိကျကျဖွင့်တာရှိပါဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာယုံပြုပြီးဉာဏ်နဲ့တတိနဲ့ အပ္ပမထထဆင်ញင်ပွားများတာဗုဒ္ဓနုတိပါဝနာခေါ်တယ်နော်ဗုဒ္ဓနာနုတိဘုရားရှင်ကတော့မိမိစိတ်ထဲနှလုံးသားထဲမှာထည့်ပြီးတော့ညာနဲ့ဆင်ញင်မပြအောင်မေအမှားရတဲ့သဘောကိုဘုရားကုံတော်ပါတယ်လို့ဆိုပါတယ်ဒီလိုဘုရားကုံတော်ပွားတဲ့အတွက်ဘုန်းကြီးတို့ဘာအကျိုးကျေးဇူးတွေရှားလဲတဲ့ဒါဘုန်းကြီးတို့ခဏခဏပြောပြပါတယ် စိတ်တတံဗဟံတနထံစိတ်တွေရှင်လန်းနဲ့တက်ကြွတယ်စိတ်တွေကြည်လင်စေတယ်ပထမဆုံးအဲ့ဒီစိတ်တွေကြည်လင်စေတဲ့ရှင်လန်းတွေတက်ကြစေတဲ့အကြောင်းအရာလေးဘယ်လိုပြောထားလဲဆိုဥပမာကမ္မဏတကူအားထုတ်လဲစိတ်ပြက်လာပြီးညင်းငွေလာပြီးဖြစ်တယ်ဗျအဲ့ဒီလိုစိတ်ပြက်လာညင်းငွေလာရင်တချို့ဉာဏ်တွေရောက်ကိုဖြစ်တတ်တယ် တချို့ဝိပဿနာဉာဏ်တွေကြစိတ်ပြတ်တာတို့ညင်ငွေတာတို့အာယုံနံသဘာဝတွေပေါ်ပြီးပြောပေါ်ပြီးပြောပြပြပြဒါတွေကြကြည့်နေညင်ငွေလာစိတ်ပြတ်လာဒါတွေမလို့ကျင်တာဖြစ်လာမှားတာမပြောဘူးပေါ့ဗျာအဲ့ဒီကာလမျိုးဆိုရင်တော့ဘုရားကုံတော်ပြောင်းပွားဘုရားကုံတော်ပြောင်းပွားတဲ့အခါကျတော့ယောဂီတို့အနေနဲ့ဗာတိထားမလဲဆိုအရဟံဆိုရင်အရဟံရဲ့အတ္တဒိဗ္ဗေလေးပါသိရတယ်သိပြီးတော့ဉာဏ်လေးနဲ့ဆင်ញင်ပွားရင်ပိုကောင်းတယ် ရဟန်းရဟန်းရဟန်းဒီလောက်တွေရွတ်နေတဲ့ကာယရဟန်းရဲ့အဓိပ္ပာယ်ဘာမှမသိတော့ဝါရသိလေးလေးနက်နက်မရှိဘူးအဲတော့ရဟန်းဂုဏ်တော်ရဲ့အဓိပ္ပာယ်တွေကိုလည်းကြာကြာနာနာရအောင်ပထမတော့ကြက်ထားလိုက်တာကောင်းပါပြီးမှညံလေးနဲ့ဆင်ញင်ပွားပေါ့အဲလိုလိုလောရင်လည်းပေါ့ကောင်းပါအဲတော့ပြောချင်တာပါလဲဆိုဘုရားဂုဏ်တော်တွေပွားတဲ့အခါမှာ အချို့ကကြတော့နှစ်မျိုးပေါ့ဗျာအရာအရာနုလည်းပွားနိုင်တယ်သောဘကွာ ETP ဆိုတဲ့ပုတ်လေးကိုလည်းထည့်ပွားနိုင်တယ်ပါဠိတော်မှာတော့ ETP သောဘဂဝါဆိုဒီလိုရှိတာအဲ့ဒါကိုသာရတဒီကာတို့ကတော့ဒီသောဘဂဝါ ETP အရဟံအဲ့ဒီလိုပွားစေခြင်းတော့သောဘဂဝါ ETP ရံနောဘဒေါသမောဟစာရောစင်ကြည်ကြည်တို့မှာကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားသူကအဲ့လိုပွားစေခြင်းတယ် ဘုရားကုံတော်ပွားတဲ့ပွားနည်းလေးတစ်ခုကတော့ခုနကကမ္မဏတစ်ခုအားထုတ်လို့စိတ်ညစ်လာပြီးစိတ်ပြက်လာပြီးညှင်းငွေလာပြီးဆိုရင်ဘုရားကုံတော်ပြောင်းပွားမယ်။ပွားတဲ့အခါကျတော့ခုနဂုံတော်၉ပါးရှိတယ်။ဂုံတော်၉ပါးဘုရားကုံတော်၉ပါးရာဒီဂုံတော်၉ပါးတဲ့ကကိုအကြည်ညိုဆုံးဂုံတော်တစ်ပါးပါကိုစပွားတယ်။ကြည့်လိုက်ပေါ့ဘုရားကုံတော်ပါဠိလေးလည်းရွတ်ခြင်း negative လေးဆင်ញင်ကြည့်လိုက်တဲ့အခါကျတော့ဟောဘယ်ဂုံတော်တော့ငါစိတ်ထဲမှာသိကြည်ညိုတာပဲ။ ဒါမျိုးတွေ့လိုက်အဲ့ဒီလိုတွေ့လာလို့ရှင်เนาะဒီအဲ့ဒီဂုံတော်ကိုပွားရမှာပေါ့ဗျာနော်အရဟံဆိုပြီးတော့အရဟံဂုံတော်လေးခေါင်းထဲမှာအဲသူများသောရင်ဘုန်းကြီးတို့ကမ္မထမ်းဆရာတွေကဘယ်လိုလောက်ခိုင်းလဲဆိုတော့စပွားကစားမှာတော့ဖရာရုပ်ပွားတဆူဆူအာယုံပြုပြုတ်ပြီးတော့အရဟံလောဘဒေါသမောဟစရာစိတ်ညစ်ကြေးတို့ကကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားနော်အဲ့လိုပွားစေခြင်း ရဟန်းလောဘဒေါသမောဟစာရသောစိတ်ညစ်ကြေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဂုံတော်ပုံတော်ပေါ်မှာဂုံတော်လေးတင်ပြီးပွားစေခြင်းတယ်ဓမ္မပွားရစိတ်ကပိုကြည်လင်စေတယ်ရှင်လန်းစေတယ်အချိန်ရရင်တော့ခုနကဘုရားဂုံတော်လေးကိုဆက်ပွားဖို့ကိုယ်စိတ်ကလည်းမကြည်လင်စေဘူးဆိုဆက်ပွားကြည်လင်သွားပြီကိုယ်ကလည်းဒီ မကြည်လင်တာလေးပြောက်အောင်တော့ပွားခြင်းနဲ့ဆိုတော့ဘုရားကုံလေးပါစိတ်ကကြည်လင်သွားပြီဆိုတော့ငကုကံပဋ္ဌာန်းပြန်သွားလို့ရတယ်အဲ့ဒီလိုဘုရားကုံတော်ပွားနည်းကိုဖွင့်ထားပါတယ်နောက်တစ်မျိုးကတော့ဘုရားကုံတော်ကဘယ်လိုနေရာမျိုးပွားလဲဆိုလို့ရှိရင်တော့ဘုရားကုံတော်ပွားတဲ့အခါမှာဒီညာပိုင်းတွေပေါ့ဗျာခုတရားထုတ်ညာပိုင်းတွေဆိုရင်သူကဘာဖြစ်တာလဲဆိုတော့ ခန္ဓာကိုယ်ကလည်းပင်ပန်းစိတ်ကလည်းပင်ပန်းအဲ့ဒါမျိုးတွေဖြစ်တတ်တယ်အဲ့ဒီလိုပင်ပန်းလာရင်ဘာဖြစ်တတ်လဲဆိုတော့အိတ်ချင်နေတာပေါ့ဗျာအိတ်ချင်နေတဲ့အခါမျိုးဆိုရင်လည်းပဲဘုန်းကြီးတို့ခန္ဓာကိုယ်ပင်ပန်းစိတ်ပင်ပန်းလာပြီဆိုရင်လည်းပဲဒီဖျားကုံတော့ပွားလို့ရတယ်ဖျားကုံတော့ပွားလိုက်တဲ့ကစိတ်လေးတွေကြည်လင်းလာပြီဆိုငကိုကမ္မထံပြန်သွားမယ်အဲ့လိုလုပ်လို့ရတယ်အဲ့တော့ဘုရားကုံတော်ပွားနည်းကနှစ်မျိုးမှတ်ထားမယ်နော်ပထမနည်းကပါလေကို ကမ္မဋ္ဌာန်းတစ်ခုအားထုတ်လို့စိတ်ပြက်လာညင်းငွေလာပြီဆိုရင်ဘုရားကတော့ပြောင်းသွားစိတ်ပြက်တာညင်းငွေတော့ပျောက်သွားပြီဆိုပါလေငကိုကမ္မဋ္ဌာန်းပြန်သွားဘူးနောက်တနည်းကတော့ခုလိုညာပိုင်းတွေပါတွေတရားအထုတ်တယ်အထုတ်ရအထုတ်ရင်လည်းစိတ်ကိုယ်ကလည်းအိတ်ချင်းစိတ်ကလည်းအိတ်ချင်းကိုယ်ကလည်းပင်မစိတ်ကလည်းပင်မလာပြီဆိုရင်အထုတ်လို့မကောင်းဘူးဗျအထုတ်လို့မကောင်းတဲ့ခါကျရင်အဲ့ဒီအချိန်မှာဘုန်းကြီးတို့ဘာလုပ်ရမလဲခုနလိုဘုရားကုံတော်လေးပွားလိုက်ဘုရားကုံတော်ပွားတဲ့ခါမှာလည်း ကိုအကြည်ညိုဆုံးခုံတော်တစ်ခုစပွားတယ်ကိုအကြည်ညိုဆုံးခုံတော်တစ်ခုပွားရင်ပွားရင်လည်းစိတ်ကလည်းကြည်လင်းလာပြီဆိုမှဒါကငကုကမ္မထောင်ပြန်သွားမယ်ပေါ့ဗျာအဲတော့ဘုရားကုံတော်ပွားနေရတဲ့အဲ့ဒီနှစ်ချက်မှတ်ထားမယ်ပထမတစ်ချက်ကတော့ဗာလေကိုစိတ်ကိုကကမ္မထောင်တစ်ခုအားလို့စိတ်ပြက်ပြီးညင်းငွေပြီးဆိုဘုရားကုံတော်ပွားအကြည်ညိုဆုံးခုံတော်ကိုပွားပေါ့ဗျာအကြည်ညိုဆုံးခုံတော်ပွားရင်တော့စိတ်ကကြည်လင်းလွယ်တော့ပြီးမှစိတ်ကြည်လင်လာပြီဆိုရင် ငကိုပွားမြနေကြ ကမ္မနာကိုပြန်ပွားပေါ့အခုလိုညာပိုင်းတွေပါလေအိတ်ချင်လာပြီနိုင်ပြီလာပြီဆိုရင်အိတ်ချင်တယ်အိတ်ချင်တယ်မှတ်ရင်လည်းအိတ်ချင်တာပဲအဲ့ဒီကာလမျိုးဆိုရင်အဲ့ဒီချိန်ကာလမျိုးဆိုရင်လည်းဘုရားကုံတော်ပြောင်းပွားဘုရားကုံတော်ပြောင်းပွားတဲ့အတွက်စိတ်ကကြည်လင်သွားပြီဆိုမှငကိုကမ္မထံပြန်သွားဒါဘုရားကုံတော်ပြောင်းမှတ်တဲ့နေ့ပေါ့ အချင်းပဲပြောအောင်ပေါ့ဗျာဒီဒီဘုရားကုံတော်ကတော့ကိုယ့်အကိုဘုန်းကြီးတို့မှတ်စုတွေလည်းပေးထားပါတယ်အဲ့ဒီမှတ်စုတွေကပဲကိုယ့်အကိုရအောင်ကြက်ပြီးပွားပြီးတော့ဒီပွားရင်ပွားရင်လည်းဘုန်းကြီးတို့မနေ့ပိုင်းဆိုရင်တော့နည်းနည်းပါးပါးပြောဖို့ရှိပါတယ်အဲ့ဒီပဲပွားနည်းလေးတွေပေါ့လေပြီးတော့မေတ္တာပေါ့မေတ္တာအကြောင်းပြောမယ်နော်မေတ္တာဆိုတာဘာလဲဆိုအကျိုးလိုလားစိတ်ပါပဲအကျိုးလိုလားစိတ်ထားပြီးမေတ္တာပွားတာ အဲတော့မေတ္တာပို့တဲ့ပုဂ္ဂိုလ်များနံပါတ်1ကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်လုပ်ရတယ်နံပါတ်2ကတော့ပို့တဲ့ပုဂ္ဂိုလ်အာယုံပြုရတယ်မေတ္တာမဲ့ပို့မဲ့ပုဂ္ဂိုလ်များဒါလေးမှတ်ထားမယ်မေတ္တာပို့မဲ့ပုဂ္ဂိုလ်ပြန်ပြောပါမယ်နံပါတ်1ကကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်လုပ်ပါနံပါတ်2ကပို့တဲ့ပုဂ္ဂိုလ်အာယုံပြုပါကိုယ်စိတ်ကိုငြိမ်းအောင်အေးအောင်လုပ်တဲ့နည်းမှာတော့ခုနဘုရားကုံတော်လေးပွားရင်လည်းစိတ်ကငြိမ်းအေးသွားပါတယ်ဒီနည်းနဲ့လည်းမေတ္တာဓာတ်တွေဖြစ်သွားပါတယ် အဲ့လိုမှမဟုတ်ဘူးဆိုရင်ကိုယ်စိတ်ကိုငြိမ်းအောင်အေးအောင်ဘာလုပ်လို့ရလဲဆိုတော့ပူအိုက်တဲ့ຢာဆိုရေအေးအေးလေးကြည်လိုက်စိတ်ကအေးချမ်းသွားတယ်ပြီးတော့လာတာတဲ့ညပေါ့နော်ကောင်းကင်မော်ကြည်လိုက်လာမင်းကြည်လိုက်စိတ်ကအေးချမ်းသွားတယ်ဒီလိုလဲလုပ်လို့ရတယ်ပန်းမွင့်ဖြူဖြူလေးကြည်လိုက်စိတ်ကအေးချမ်းသွားတယ်တခုခုပေါ့ဗျာအကုန်လေးလေးခံလိုက်တယ်စိတ်ကအေးချမ်းသွားတယ် ဒါမျိုးလဲလုပ်လို့ရပါတယ်စိတ်ဆုံနေတဲ့တောတောင်တွေပင်လယ်သမုဒ္ဒရာတွေဒါတွေကြည့်ပြီးကိုယ်စိတ်ကိုအေးအောင်ညှပ်ဖို့အာယုံပြုအဲ့ဒီနှစ်ချက်နဲ့မေတ္တာပို့ဖို့အရေးကြီးပါတယ်မေတ္တာပို့တဲ့နေရာမှာအဲမေတ္တာပုံနည်းတွေမနေ့မနေ့ဘုရားရှိခိုးလည်းတွေ့ပါလိမ့်မယ်မေတ္တာသုံးမေတ္တာပုံနည်းခန္ဓာသုံးမေတ္တာပုံနည်းဝိသုဒ္ဓိမမေတ္တာပုံနည်း928မေတ္တာပုံနည်းသမေတ္တာပုံနည်းတွေအများကြီးပေါ့ အဲ့ဒီထဲမှာဘယ်နည်းနဲ့ပဲကြိုက်ကြိုက်ပေါ့ကြိုက်တဲ့နည်းနဲ့ပို့ခုနလိုမှတ်ထားမယ်နော်မေတ္တာပို့တဲ့အခါကျကိုယ်စိတ်ကိုအေးအောင်ငြိမ်အောင်လုပ်မယ်ပို့တဲ့ပုံကိုအာရုံပြုမယ်ဒီမှာနည်းနည်းလေးပြောစရာရှိတာကမေတ္တာနဲ့ချစ်တာဘာမှစကားသိမကွာဘူးမကွဲဘူးပေါ့တချို့ဟာတွေရောထွေးနေမေတ္တာသဘောကတော့အေးနေတယ်ငြိမ်နေတဲ့သဘောပဲချစ်တဲ့သဘောကတော့ပူလောင်နေတဲ့သဘောပဲအမျိုးမှတ်တာ မေတ္တာရဲ့သဘောကပေးတဲ့သဘောပေါ့ချစ်တဲ့သဘောယူတဲ့သဘောဒါမျိုးကွာခြားတယ်အဲတော့မေတ္တာရဲ့သဘောကတွေ့တာမှုကန့်ညင်မှုမရှိဘူးချစ်တဲ့သဘောကတော့တွေ့တာမှုကန့်ညင်ပြီးရောဒါငါသားလေးငါသမီးလေးစာရီပေါ့ဒါငါမျိုးသားဒါငါမျိုးသမီးဒါမျိုးတွေ့တာမှုကန့်ညင်မှုရှိတယ်ချစ်တဲ့သဘောကမေတ္တာကအဲ့လိုတွေ့တာမှုကန့်ညင်မှုမေတ္တာရဲ့သဘောကကုသိုလ်အရာမှာပဲဖြစ်တယ် ချစ်တဲ့သဘောကတော့အကုသိုလ်ရမှာဖြစ်တယ်အဲကြောင့်မို့မေတ္တာပို့မယ်ဆိုရင်ကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်လုပ်အေးငြိမ်းပြီးမှဒီအေးငြိမ်းတဲ့စိတ်တွေကို သူများကိုစေလွတ်တာပို့လွတ်တဲ့သဘောမေတ္တာပို့တယ်လို့ခေါ်ပါတယ်မေတ္တာပို့ရင်မေတ္တာများများမေတ္တာပေးမေတ္တာများများရတယ်ဆိုတာဒီပစ္စည်းပစ္စည်းအလုံးတဲ့အကောင့်တဲ့တရားရတာမဟုတ်ဘူးနော်ဘုန်းကြီးတို့ကသူများကိုငြိမ်းချမ်းတဲ့စိတ်တွေများများပေးလေလေကိုများများငြိမ်းချမ်းနေလေပဲဒါပဲအဓိက အဲ့ဒါတကယ်ပို့ကြည့်လိုက်ကိုငိမ့်ချမ်းပြီးမှ သူများပို့ကြည့်နေကိုတော်တော်ကိုငိမ့်ချမ်းတာမတရားထိုင်ပြီးစိတ်ကအေးချမ်းသွားပြီးအဲ့ဒီအချိန်နဲ့မေတ္တာပို့ကြည့်တော်တော်ကိုအေးချမ်းတာအဲ့ဒါမျိုးရတာများများသူများကိုငိမ့်ချမ်းမှုများများပေးလေလေကိုများများငိမ့်ချမ်းလေလေပဲနော်မေတ္တာပို့တဲ့ပုဂ္ဂိုလ်ကတမာရီရလွယ်တယ်ဆိုမေတ္တာအကျိုး7မျိုးမှာဓာတ်ရပြောသွားတယ်ဒီတစ်ချက်လည်းကောင်းတယ် ဒီကလို့ဘုန်းကြီးတို့တွေကတရားအထုတ်တယ်တမာရီကမဖြစ်လွယ်ဘူးဆိုမေတ္တာပို့ပေါ့ဗျာဈဉ္ညာလျှောက်နေနဲ့မေတ္တာပို့မယ်စိတ်ကမရအစင်မပြေဘူးစိတ်ကထွက်ထွက်ထွက်ထွက်သွားတယ်မေတ္တာပို့ပေါ့ဗျာကိုခုနစိတ်ကိုအေးအောင်ငြိမ်အောင်လို့အေးတဲ့ငြိမ်းတဲ့စိတ်တွေကိုမတတ်တော်ရခန္ဓာတော့မေတ္တာပို့ဖြစ်ဖြစ်မေတ္တာတော့မေတ္တာပို့ဖြစ်ဖြစ်ပေါ့ဗျာကြိုက်တာပို့ အဲ့ဒီလိုပို့ရင်တမာရီရလွယ်တယ်တမာရီရလွယ်တယ်တမာရီဖြစ်လွယ်တယ်အဲ့ဒါလေပြောင်းဖို့ဝင်မလေးနဲ့တချို့ကစိတ်ပြောင်းလွင်နေထွက်တယ်ဒါလေးပဲထက်ထက်ထက်ထက်မှတ်နေတာပြီးတော့လည်းရမတော်ဘူးပေါ့ဗျအဲ့တော့အဲ့ဒီလိုဖြစ်မဲ့စာဘုန်းကြီးတို့ကမေတ္တာပို့နေမယ်စိတ်ထွက်နေမယ်စာမေတ္တာပြောင်းမှတ်တာမျိုးပေါ့နော်အဲ့လိုပြောင်းမှတ်လိုက်လဲစိတ်ကကြည်လင်ငြိမ်းချမ်းသွားတော့နော် နောက်တစ်ခုကတော့ဘုန်းကြီးတို့ဗာလဲဆိုမေတ္တာအကြောင်းဒီလောက်နဲ့ပြီးမယ်နော်နောက်တစ်ခုကတော့အတုပပေါ့အတုပရှင်အတုပတေအတုပနှစ်မျိုးရှိတယ်ရှင်အတုပဆိုတာခန္ဓာကိုယ်ကြီးကို32ပုံပြီးဖရာတော့ရှုခိုင်းတယ်32ခုတ္တတာလို့ခေါ်တယ်ရှင်အတုပ2မျိုးရှိတာပေါ့နော်ခန္ဓာကိုယ်ကြီး32ပုံပုံပြီးရှုတာရှိတယ်ခန္ဓာကိုယ်ကြီးပေါ်မှာအပေါက်9ပေါက်ရှိတယ် ဒီပေါက်ကိုးပေါက်ကထွက်ကြလာတယ်လည်းဆင်ញင်နိုင်တယ်အဲ့ဒါတွေကတော့ရအောင်ကြက်ထားတယ်ရအောင်မကြက်လို့မှတ်လို့မရဘူးနော်အဲ့ဒီ32ခုတာသာဆိုဆဗေအမွေလက်သက်ခြေသက်သွားရေးအဲ့ဒီ၅ခုလောက်တော့ရအောင်ကြက်ထားပါဗျာဘုရားလက်ထက်ကကိုကြီးလေးတွေဆိုရင်တော့ဒီ၅ခုလောက်နဲ့ပဲဆင်ញင်စီပြနောက်တော့ဝိပဿနာစီပြိုင်းနဲ့ခေါင်းရိပ်ပြရနေတယ်ဗျာနော်အကုန်လုံးရဟနာဖြစ်ကုန်တယ် ဆာဗယံပွေလက်သေးခြေသေးသွားအရေးဘုရားကကိုရင်လေးတွေဆိုရင်တော့ဒီလောက်ပဲသင်တယ်ဒါလည်းရှုမှတ်ရင်ထိထိမိမိရှုမှတ်တာကိုရေးကြည့်တယ်နော်ဒီငါးလုံးတွဲရှုမှတ်တာလည်းဆိုင်တော့ဘုန်းကြီးတကူစီရှုမှတ်တာပိုကြိုက်တယ်မဆပင်ပေါ့ခေါင်းပေါ်မှာရှိရဆပင်နေသည်အစင်းနာအပြင်၎င်းပုံတရားအပြင်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရာရာအပြင်၎င်းဘာမှနှစ်သက်စရာမြတ်နိုးဝယ်ရာမရှိပါတကား ဆပင်ဘုန်းကြီးတို့ခေါင်းပေါ်မှာရှိတဲ့ဆပင်တွေကြည့်လိုက်ပါနော်အစင်းဘလိုပဲကြိုက်တဲ့အကြောင်းဆိုပေါ့အစိမ့်ဆိုဆိုနီဆိုဆိုဝါဆိုဆိုပြာဆိုဆိုဒီဆပင်ကြွကြပြီးစားစရာတွေသွားတွေ့လိုက်စားချင်တဲ့စိတ်မရှိတော့အဲ့ဒါအစင်းမကောင်းလို့အနတ်ဆပင်မလျှော်ပဲနေလေဆပင်နန်းကဆိုးတာပဲချွေးနန်းနေစီနန်းနေနဲ့ရောထွေးနန်းနေ မီးနဲ့ရှို့လိုက်နန်းတာပါပဲအစင်းနေနဲ့လည်းမကောင်းဘူးအနန္တနေနဲ့မကောင်းဘူးဘုရားဒါရှုခိုင်းတာပဲပုံပန်းတဏ္ဍကြည့်လိုက်လေတပင်နဲ့ဆိုရှည်ရှည်မြောမြောကောက်ကောက်ကိုကိုဖြစ်နေဘယ်သူမှမလို့ချင်မိုက်ပုံးနဲ့လက်ထက်ဖြစ်တဲ့အကြောင်းရင်းဖြစ်တဲ့အကြောင်းရင်းဆိုတာတော့အစားတောက်တွေကြောင့်မို့ဆပင်ဖြစ်လာတော့ပြင်မမှာစားတောက်တွေဘုန်းကြီးတို့မျိုးစုံအချို့ချင်းငံရတာ6မျိုး ဖန်တီးပြီးစားတော့ကြတယ်ဒီစားတော့ဆရာတွေပြင်မဲမှာကြာကြာထားနေပုတ်သိုးတယ်ဝမ်းနဲ့ရောင်နေဆိုင်နဲ့ရောင်နေပုတ်သိုးတယ်ပေါ့ဗျာဝမ်းနဲ့တညလောက်နေတိုင်းလည်းပုတ်သိုးတော့ပုတ်သိုးတဲ့နဲ့ဝါပါစကတေပြီးဝမ်းမီပါစကတေမီရနဲ့ပါစကတေဆိုဝမ်းမီရနဲ့ချက်လိုက်တဲ့အခါကျသွေးတဲ့ပုံသားတဲ့ပုံချင်းကြီးတဲ့ပုံချင်းငယ်တဲ့ပုံချင်းကြီးချင်းငယ်တွေကတော့အောက်ပေါက်ကထွက်သွားတယ်သွေးသားတွေတဆင့်စပယ်နေဖြစ်လာတယ် အဲကြောင့်ဖြစ်တဲ့အကြောင်းအရာလည်းမကောင်းဘူးဒီလိုမှတ်ထားမယ်နော်ဖြစ်ရာရဒါဘုန်းကြီးတို့ဒီဒီမသေးခင်မို့ဒီခန္ဓာကိုယ်နှစ်သက်တော့ပဲသေသွားဒီခန္ဓာကိုယ်ကပုတ်လာပုတ်လာတော့သင်းနဲ့သင်းတော်တဲ့သင်ညာမြေမြုပ်မီးတကြွလာတာပဲပုတ်တော့ဒီတိုင်းထားလို့မရဘူးဒီငါးချက်နဲ့အပြစ်မြောင်ဆင်ညာတော့ပေါ့ခေါင်းပေါ်မှာရှိရ7နေသည်အစင်နာအပြစ်၎င်းပုံသဏ္ဍာန်အပြစ်၎င်း ဖြစ်တဲ့အကြောင်းရင်ဖြစ်ရာရာဖြစ်၎င်းဘာမှနှစ်သက်စရာမြတ်နိုးဝယ်ရာမရှိပါတကားငါးချက်ပါပဲနောက်ကမိယာအကြောင်းနဲ့အဲ့ဒီမှာထပ်နေတာရေရိုက်တဲ့လူဟိုကတော့လက်စခွန်းစာခွေမိနဲ့ပြတာတော့อืมအဲ့ဒါတော့အရေးမကြီးဘူးပေါ့ဗျာอืมအဲ့တော့ခုနကဆပင်အမွေးပေါ့တကူလုံးမှာရှိတဲ့အမွေးတွေသည်လက်သေးတွေသည်ခြေသေးတွေသည်သွားရည်သွားတွေသည်ရေလူရေပါတွေသည် ဒီလိုလဲဆင်ញင်လို့ရဒီ၅ခုလောက်တော့အနည်းဆုံးဆင်ញင်ပေါ့ဗျာမညံကောင်းတဲ့ပုဂ္ဂိုလ်ကတော့အကုန်လုံးဆင်ញင်ပေါ့အသားကြောရိုးချင်းဒီအညို့ပေါ့အသားဆိုကြွက်သားကိုဆိုလိုတယ်အကျိုးကတော့ဒီကုလုံးမှရှိတဲ့အကျိုးတွေအယိုးဒီကုလုံးမှရှိတဲ့အယိုးတွေအဲ့ဒီရိုးမှရှိတဲ့ရိုးတွေချင်းစီတွေဒါတွေကိုရှုမှာအညို့ဆိုကြောက်ကကိုဆိုလိုပါတယ် နှလုံးအသက်အမြင့်အဖြစ်အဆုပ်ပေါ့နှလုံးဆိုတာဘယ်ဘက်ရင်ပတ်ပဲဘယ်ဘက်ရင်ဝင်တွဲမှာရှိတယ်အသက်ကညာဘက်ရင်ရင်ပတ်အောက်ဘက်နာလေးမှာပေါ့အမြင့်ဒီနှလုံးအသက်တွေပေါ်မှာဇာကုံရက်လို့ပေါ့လေအမြင့်လေးဖုံးအုပ်ထားတယ်အဖြစ်တရရွက်နော်ဘယ်ဘက်ဘေးမှာတရရွက်ရှိအဆုပ်ညာဘက်ရင်ဝင်ဘေးမှာအဆုပ်က3ရက်ဘယ်ဘက်ရင်ဝင်ဘေးမှာအဆုပ်က2ရက်ပေါ့ ဒီဟာတွေကိုလည်းအပြစ်မြောင်ဆင်ញင်ရတယ်။ဥမဥသိစာသစ်ဆောင်အောင်အောင်ဥမာကြီးဘိုက်ထဲမှာပေပပလျဥမာကြီးပေါ့လေကောင်းဥသိနေ။စာသစ်အိမ်ဆိုတာကအဲ့ဒီခုနကနှလုံးလို့အောက်နာလေးဖြင့်တရေရွယ်နဲ့အဲ့ဒီနာလေးမှာရှိတယ်။စာသစ်စာသစ်အိမ်ပေါ့ပြီးတော့အစာဟောင်းစာဟောင်းဆိုတာကျင်ကြီးတွေပြောတယ် ပြီးတော့အုံနောက်ဆိုခေါင်းထဲမှာရှိတယ်အဲ့ဒါလေးကိုပြောတယ်အဲ့ဒါလေးမှတ်ထားပါနော်အဲ့ဒီ၅မျိုးလဲတမျိုးစီဆင်ញင်မယ်နောက်သဲကြေတလိပြီးချွေသွေးစီကဲသဲကြေသဲကြေဆိုတာသဲရဲ့နောက်ကျောမှာရှိတယ်ချွဲတလိတွေပြီးတွေသွေးတွေချွေတွေစီကဲစီကဲဆိုဗိုက်ပြင်မှာရှိတယ်ပေါ့ဗျအဲ့ဒါမျိုးမှတ်တာပြီးတော့မျက်ရည်စီကြီးထွေးနာစစ်ခြင်းကဲမျက်ရည်ကတော့ထင်ရှားပါတယ်စီကြီးဆိုဒီမျက်နှာပုတ်ကြည့်လိုက် အစီကြီးတွေပေါ့ဒါမျိုးတွေပြီးတော့ထရွေနှက်ချီအစေအစေဆိုအယိုးစေချာတကူမှတကူတကူနဲ့တကူချာမှရှိတယ်ကျင်ငယ်ဆိုကျင်ငယ်တွေပြောတော့ပေါ့နော်အဲ့ဒါတွေကိုတကူချင်းတကူချင်းအပြစ်မြောင်ဆင်ញင်ရတယ်ဘာဖြစ်လို့အတုဝကမ္မဒါဆင်ញင်ဆင်ပြန်ခိုင်းတယ်လို့မေးရင်ဘုန်းကြီးတို့ကကိုယ်ခန္ဓာကိုယ်ပေါ်မှာလည်းနှစ်သက်မြန်လို့တာပဲကိုနှစ်သက်မြန်တဲ့သာသမီ နှစ်သက်မြန်လို့ရပုံကောပုံမှာလည်းနှစ်သက်မြန်မြန်လို့တာပဲနှစ်သက်မြန်လို့မှုအာကြီးလေးတွေဒုက္ခဖြစ်လေးတွေပဲဒီနှစ်သက်မြန်နှုံမှုတွေကြွာကြသွားဖို့တဲ့အတုပဆင်ញင်ရတာဝိပဿနာအထုတ်ရင်ဝိပဿနာဉာဏ်တွေဖြစ်မှသူကအပြည့်မြင်တာအခုဒီအတုပကမ္မဋ္ဌာန်းညာခန္ဓာကိုယ်တခြားရှုတိုင်းအပြည့်မြင်လွယ်တယ် 32ပုံပုံရှုတာပေါ့ရှုတဲ့ခါကျတော့ဒီသက်ရှိကမ္မထံကျတော့ဘုရားတော့အစ္ဆတောင်ဝဘေးတောင်ဟောတာပေါ့ဗြဟ္မသက်ရှိအတုပါကျကိုယ်ခန္ဓာကိုအရင်ပြစ်မြောင်ကြည့်ရတယ်ပြီးမှကိုယ်တရိယာလို့နှစ်သက်မြန်လို့တဲ့ပုံကိုဆင်ញင်ရတယ်ဒီကမ္မထံရှုမှတ်တဲ့နေရာတော့ဘယ်လိုနေရာလဲဆိုမှတရားထုတ်နေနေဟောသားဘောတရိယာတဲ့သမီးဘောတရိယာတဲ့တူဘောတရိယာတဲ့တရိယာတဲ့တရိယာတဲ့မှတ်တယ်ဒါပြောင်းမသွားပြောင်းမသွားလက်ရှိကမ္မထံရလိုက်တော့ ရပ်ပြီးတော့ဒီလို32ပုံရှုပေါ့32ပုံလုံးရတယ်မရရင်အနည်းဆုံး5ခုလောက်တော့ကြက်ထောင်အဲ့ဒီ5ခုကိုကိုကိုအပြစ်မြောင်ဆင်ញင်ကိုကိုကိုခန္ဓာကိုအပြစ်မြောင်ဆင်ញင်ပြီးတော့ကိုတရိရတဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်မှာလည်းဒီ32ခုပဲရှိတယ်ဒီ5ခုပဲရှိတယ်ဒီလိုအပြစ်မြောင်ဆင်ញင်ရတယ်ဒါဆိုသူ့ဘော တတိယတဲ့စိတ်ကရပ်သွားတယ်ရပ်သွားပြီဆိုမှငကုကမ္မထံပြန်သွားမယ်ဒီလိုလဲရှုမှတ်နိုင်တယ်နောက်တစ်ခုကတော့ဘုန်းကြီးတို့ခန္ဓာကိုယ်ပေါ်မှာအပေါက်၉ပေါက်ရှိတာပေါ့နော်အပေါက်၉ပေါက်အဲ့ဒါပါလဲဆိုမျက်စိနှစ်ပေါက်နားနှစ်ပေါက်နှာခေါင်းနှစ်ပေါက်ကျင်ကြီးပေါက်ကျင်ငယ်ပေါက်ပေါ့နော်အလုံး၉ပေါက်ရှိတယ်အဲ့ဒီ၉ပေါက်ကို အပြစ်မြောင်ဆင်ညာတော့ဒါတော့၉ပေါက်ကမ္မထံခေါ်တယ်ဒါတော့ဘုန်းကြီးတို့ ဓမ္မပဒမှာလည်းပါပါတယ်သုတ္တနိပမှာလည်းပါပါတယ်သုတ္တနိစယဝိစယသုတ္တမှာလည်းပါအဲတော့ဒီဓာတော့ကိုးပေါက်ကမ္မထံကြတော့ဘာနဲ့ဆက်ဆက်နေလဲဆိုတော့အာရိပရိကူလာတင်ညာကမ္မထံနဲ့ဆက်ဆက်နေအဲ့နှစ်ခုရောကြည့်ရအာရိပရိကူလာတင်ညာဆိုဘုန်းကြီးတို့စားတော့ပြီဆိုစားတော့ကောင်းကောင်းကောင်းတာလေးတွေစားကြတော့ကြတော့စားတော့ပဲလေဒီပါဇက်ပေါက်ကစားလိုက်တယ်ထွက်လာတော့ ပဲစားပေါက်ကလည်းထွက်တယ်မျက်စိပေါက်ကလည်းထွက်နားပေါက်ကထွက်အပေါက်မှန်များအကုန်ပြန်ထွက်တာပဲဒါကြောင့်ပါးစားတစ်ပေါက်စားကတော့ကိုးပေါက်ယူစီတာနှစ်နှစ်သက်သက်စားတယ်လေစားတော့လေအထွက်ယုံစရာစားတော့နှစ်နှစ်သက်သက်မြန်မြန်လုံးလို့စားကြတာထွက်တဲ့ခါကျတော့တကွက်မှအကောင်းတာမရှိဘူးယုံစရာကြီးပဲစားတော့ဝိုင်းကထုံးတိကအကွဲရပုံးလို့တာနော်ချင်းချင်းကနေဆွညာပြီဘယ်သူမှမသိအောင်သွားဆုံး ပုံကွယ်ပြီးဆွမ်းတညတာမြတူလောင်ကြပုတ်ရောက်ကစားတော့ထားတဲ့ဒီဝမ်းပိုက်တဲ့ကြောင့်တညလောက်တူလောင်ပြီးလည်းပဲပုတ်တိုးသွားတာပေါ့ဒါကိုဒါတော့အာရိပိကုလာတင်ညာကိုဘုန်းကြီးတို့ဆင်ញင်မှာကတွာတော့ကိုဘောက်ကမထမ်းဆိုတော့ခရကိုကြီးကပေါက်ကိုဘောက်ကထွက်ကြလာတယ်ဆင်ញင်ရတော့ပေါ့မျက်စိပေါက်ကထွက်ကြလာကြည့်ဒါကြကြက်ဆရာမလို့နော်ကိုမျက်စိပေါက်ကထွက်တာပဲဆင်ញင်လိုက်ရုံပဲမျက်စိပေါက်ကမျက်ရည် မျက်စိဘောက်ကပဲမျက်ရည်တွေမျက်ခြေတွေဒါတွေဆင်ញင်မဲ့နားဘောက်ကနှဖာကြီးတွေမျက်နာတစ်တုံးလည်းဆင်ញင်တယ်နှဖာကြီးတွေခလောက်ထုံတုံးလည်းဆင်ញင်နိုင်တယ်နှာခေါင်းကနာရည်တွေနှာချီတွေပါးစပ်ပေါက်ကချွဲတလိပ်ထထူကြီးညာဤကအာဘိုးကြီးတွေရှာမရှိတဲ့ညစ်ကြေးသွားမရှိတဲ့ညစ်ကြေးနေတိုင်းစာနေတိုင်းဒီညစ်ကြေးရရှိတာပေါ့ဗျာဒါတွေပြည့်မြောင်ဆင်ញင်တယ်ခန္ဓာဘောဘောအဘောကနေကျင်ကြီးကျင်ငယ်တွေထွက်ကြလာတယ် အဲ့ဒီလိုစွန့်ထုတ်တုံးလဲဆင်ញင်နိုင်တယ်တဦးတယောက်ပေါ်မှာတတိရတယ်ဆိုလဲဒီကမ္မထာဆင်ញင်နိုင်တယ်ခါတိုင်းဆံသမားတွေသင်တဲ့အတိုင်းပေါ့ဗျာတဦးတယောက်ပေါ်မှာတတိရတတိရတယ်တတိရတယ်မှတ်ကြည့်ပေါ့ရပ်မသွားဘူးဆို ပြောင်းပြောင်းမဝင်မလေးနဲ့ပထမကိုခန္ဓာကိုယ်ကအပေါက်ကိုယ်ပေါက်ကထွက်ကြလာဆင်ញင်ပြီးတော့ကိုယ်တတိရတဲ့ပုဂ္ဂိုလ်ရဲ့အပေါက်ကိုယ်ပေါက်က ထွက်ကြလာတဲ့အပြစ်မြောင်ဆင်းရဲအဲ့ဒါဆိုရင်တော့တတိယတဲ့စိတ်ရပ်သွားနိုင်တယ်တတိယတဲ့စိတ်ရပ်သွားပြီဆိုမှငကိုပွားနေကြကမ္မထောင်းဆက်ပွားမယ်နော်ကဲဒီနေ့ရှင်းနိုင်ခွဲသွားပြီနော်ရှင်းနိုင်ခွဲတော့ဒီလောက်နဲ့တင်ကြအောင်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာရတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ကိုရှင်ဘုရားရှိခိုးဆောက်လေးတွေက နောက်ဆုံးစာမျက်နှာလေးပြစမ်းပါစာမျက်နှာ24 25ဖျားရှိခိုးမနေ့မနေ့ရှိခိုးရရတယ်အခုဘုန်းကြီးတို့တရားစခန်းဆိုတော့ဒါလေးကိုအတူတူဆိုပြီးကြောကြရအောင်ကြားလားတခါကြီးကိုရှင်ကြားလားကြားပါလေရှင်ခဏခဏလေးခဏလေးဒီဥသာမြန်မာလေးဟုတ်ကဲ့ဟုတ်ကဲ့ နေ့ကဘုရားရှိခိုးဆောင်လေးနော်စာမျက်နှာ20နဲ့4 25ဟုတ်တယ်အဆုံးပါအဆုံးကိုဆက်ဆွဲတော့တော့ခုမှ3ရေးသေးတယ်တော့တော့အောက်ကိုဆက်ဆွဲနောက်မှလို့ သွားသွားသာမဏေ24အောက်ကိုဆက်သွားမယ်တော့တော့အောက်ကိုဆက်သွားမယ်နောက်တစ်ခုอืมအောက်ရောက်ပြီအဲ့ဒီမှာဘုန်းကြီးဒီခု တရားလည်းနာပြီးတော့ဒါလေးတွေဆူတောင်းပြီးတော့ပူဇော်ကြအောင်ပေါ့နော်ကိုပြုလုပ်ထားတဲ့တရားရှုမှတ်တဲ့နေ့တွေနော်ဘုန်းကြီးတို့ရှစ်တန်းလူတွေကတော့ကိုယ့်အကိုနေ့လဲဆယ်အားထုတ်ပေါ့အနောက်တန်းလူတွေကတော့ဒါလေးဆူတောင်းမြပေးဝေမြပေးဝေပြီးနောက်ပိုင်းမှာတော့ဈဉ္ညာလျှောက်ပြီးမှအေးရတယ်အဲ့ဒါဆိုရင်တော့ တနေ့ကိုရှုမှတ်တာဣရိယာပုံညီမြသွားစဉ္ညာလျှောက်ပြီးတော့ကိုအိယာဝင်သည်ဒီအမှတ်တရလေးနဲ့အိပ်မယ်နော်လောလောဆယ်ဘုန်းကြီးတို့ဒီမှာကိုကျင့်ကြအထောက်ထားလေးတွေကိုဆူတောင်းမြပေးဝေးကြအောင်အလုံးလိုက်ဆိုမယ်နော်မနေ့ကပြောသလိုပေါ့ဗျာဘုန်းကြီးတို့ပါဠိစာပေမှာတော့ဝိစီပေါတံမရှိဘူးပူဇေမိပဲရှိတယ်ပူဇေမိလို့မဖတ်နဲ့နော်ဒါကြောင့်မို့အလုံးလိုက်ဆုံးမယ်ဣမာယဣမာယ ဓမ္မာနုဓမ္မာနုဓမ္မပฏิပတ္တိယဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိဗုဒ္ဓံပူဇေမိမလေးတံမလေးတံဖိုလေးတံဖိုလေးတံနိဗ္ဗာန်ဟုဆိုအပ်သောနိဗ္ဗာန်ဟုဆိုအပ်သော ဤလောကုတ္တရာတရားဤလောကုတ္တရာတရားကိုပါကိုပါတယောလျော်သောခြင်းများဖြင့်တယောခြင်းများဖြင့်တရားတပည့်တော်သည်တရားတပည့်တော်သည်တတော်ထင်ရှားတတော်ထင်ရှား သဗ္ဗညုမြတ်စွာဘုရားကိုသဗ္ဗညုမြတ်စွာဘုရားကိုပူဇော်ပါ၏ရှင်ဘုရားပူဇော်ပါ၏ရှင်ဘုရားအဲတူတူဆိုမယ်ဣမာယဣမာယအနုဓမ္မပฏิပတိယဓမ္မံဗုဒ္ဓေမိမနေတေရ ကိုလေးတံနေမဟုစွာသောသောဘုဒ္ဓတရားဘုမာတေယောသောရှင်မြတ်ဖြင့်ရာတပိတော်သည်တရားတော်မြတ်ကိုပူဇော်ပါ၏ဗျာဣမာယ ဓမ္မာနုဓမ္မပฏิပတိယသံဃာဘုရေမိမလေးရာဘုလေရာဒေဝဝုသွားတော်ဤလောကုတ္တရာတရားဘုရားတေယောသောအရှင်မြတ်ဖြင့်သာရမိတော်သည် ကံတော်မြတ်ပေါင်းကိုပူဇော်ပါ၏တရားဤသို့ပြုရာဓမ္မုံညာဆောင်ကံမြာအေကံမြာအေကြီးဒေမေဒေမေပြီပြီပြီတော့သောဓမ္မတော်ကောင်းကဲတော်ရပါလူဘုသူဘဝ

မြတ်ဘာဂကိုဒီပါဆရာယောဒာနေဘုမဆောင်ရာဘူဇောနကဘူဇောနကဒီစာ၍ပြမြလုံးစုံဘုံသုံးဆယ်တိဖြစ်ဖြစ်သည်မြဝိနည်းရတို့

သာဓုကုသိုလ်မြတ်မြတ်မြတ်မြတ်အမြတ်အမြတ်တော်ကိုကြပါကုန်လောသာဓုသာဓုသာဓုသာဓုကုသိုလ် အမြာအမြာအမြာမြာလောမမူချာပါကုန်သောသာဓုသာဓုသာဓုအလိုချမ်းမလို့ချမ်းသာကြပါစေ